ဒီနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဘာဇူလာဇန်4ရက်ကြာသပတေးနေ့17ရက်9လ2023စင်ကာပူနိုင်ငံစိန့်ချွန်ကျွန်းကြီးမှာဒုတိယအကြိမ်မြောက်ကျင်းပပြုလုပ်အပ်သောမာစီဝိပဿနာအလုပ်ပေး9ရက်တရားစခန်းကြီးရဲ့သတ္တမမြောက်6ရက်မြောက်တဲ့နေ့နေ့လယ်2နာရီမှာယောဂီသူတော်ကောင်းများအတွက် ဒိဋ္ဌိပြုတ်လုပ်ပြီးတတ္တမပိုင်းတရားတော်မဇ္ဈိမနိကေပထမတွဲစာမျက်နှာ20မှာမြတ်စွာဘုရားဟောကြားထားတဲ့တပ္ပတဝတုတ်ကိုခြေခံပြီးတော့ဟောကြားလာတာဉာဏ်အမြင်ဖြင့်ဆောင်သီးခြင်းဆိုတဲ့ခေါင်းစဉ်တစ်ခုအောက်မှာပဲပြီးသေးတယ်အဲတပ္ပတဝတုတ်ဒိဋ္ဌိပြုတ်တရားတော်ခေါင်းစဉ်လေးဆိုရအောင်တိုင်ပြင်းတယ် ဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းတိခံရှောင်ရှားတိခံရှောင်ရှားပေဖြောက်ခါပေဖြောက်ခါပွားများခွန်နှဖြာပွားများခွန်နှဖြာတဘာတဝတဘာတဝသုတ်ဓမ္မသုတ်ဓမ္မ ဗုဒ္ဓဟောမိတ်ဟာဗုဒ္ဓဟောမိတ်ဟာဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းတိခံရှောင်ရှားတိခံရှောင်ရှားပေဖြောက်ခါပေဖြောက်ခါပွားများခုနှစ်ဖြာပွားများခုနှစ်ဖြာတပ္ပတဝ သုဒ္ဓမသုဒ္ဓမဗုဒ္ဓဟောမိတ်ဟာဗုဒ္ဓဟောမိတ်ဟာတို့ဘောကိုချမ်းသာလို့နားလို့ရပါဉာဏ်အမြင်ဖြင့်ဆိုတာတစ်ခုဆောင်သီးခြင်းဆိုတာတစ်ခုကောင်းစဉ်ငယ်လေးတွေပေါ့ဉာဏ်မြင်ဖြင့်ဆောင်သီးခြင်းမိဝဲသုံးဆောင်ခြင်းနံပါတ်3ဤခံက၄ရှောင်ရှားက၅ပဲဖြောက်ခါဆိုတာ6 ပွားများခုနှစ်ဖြာဆိုတာခုနှစ်ဒါတပ္ပတဝတုံမှာမြတ်စွာဘုရားအာတော်တရားတွေအလုံးပြည့်စုံဖို့အတွက်ယဟန်တော်တွေကိုတာဝတိပြည်မှာဇေလုံးရှုကြောင်းမှာဟောကြားတော်မူတဲ့တရားဉာဏ်အမြင်ဖြင့်ပိတ်အပ်တဲ့အာတော်တွေဆိုတာအဓိကဝိသိကိစ္စနဲ့ပတ်သက်တဲ့တရားတွေဒိဋ္ဌိနဲ့ပတ်သက်တဲ့တရားတွေနှလုံးမသွင်းတဲ့နာဟော နှလုံးသွင်းလို့ဒိဋ္ဌိတွေဖြစ်ပေါ်နှလုံးသွင်းတဲ့နဲ့ဟာကိုနှလုံးမသွင်းလို့မြတ်စွာဘုရားတတိပေးပြီးဟောကြားတာအဲ့ဒါတော့တော်တော်လေးပြောပြီးသားပါနှလုံးမသွင်းတဲ့နဲ့တရားတွေယောဂီတို့ပါလိပါလေဝိဇိကိစ္စ16ပါပါနော်ယုံမ16ပါအတိတ်ကငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဘာလို့ဖြစ်ခဲ့သလဲ ဘယ်ချင်းညာနဲ့ဖြစ်ခဲ့တယ်လဲဘယ်သူဖြစ်ပြီးတော့ဘယ်သူဖြစ်ခဲ့တယ်လဲအတိတ်နဲ့ပတ်သက်လို့၅ပါးအနာဂတ်နဲ့ပတ်သက်လို့၅ပါးပစ္စုပန်နဲ့ပတ်သက်လို့၆ပါးအဲ့ဒီလိုနှလုံးမသွင်းတဲ့အရာတွေကိုသွားပြီးနှလုံးသွင်းရင်တဲ့အဲ့ဒီယုံမှတန်တရားကြောင့်တစ်ခါအတ္တဒိဋ္ဌိတစ်ခါထပ်ဖြစ်တယ်ငါမှာအတ္တရှိတယ်ငါမှာအတ္တမရှိဘူးငါရဲ့အတ္တနဲ့ အတ္တကိုသိတယ်ငါရဲ့အတ္တနဲ့အတ္တမဟုတ်တဲ့အရာကိုသိတယ်ငါရဲ့အတ္တမဟုတ်တဲ့အရာနဲ့အတ္တကိုသိတယ်ငါရဲ့အတ္တဟာခိုင်နေမြဲတယ်စကားပြောတတ်တယ်ကောင်းချိုးကိုခံစားတတ်တယ်6မျိုးအတ္တဒိဋ္ဌိတွေပါပဲအဲ့ဒါတွေနှလုံးမသွင်းတဲ့တရားတွေကိုနှလုံးသွင်းလို့ အဲ့တော့မိစ္ဆာဒိဋ္ဌိတခါထပ်ဖြစ်ရတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဆိုတာမက်ကင်မိစ္ဆာဒိဋ္ဌိသူကအခြေခံပဲအပေရည်တော့မြင့်အပေမျိုးစိပဒမယလုံးမှာကျင်လဲနေရတာသူ့ကြောင့်ဒိဋ္ဌိကြောင့်အဝိဇ္ဇာတို့တဏ္ဏတို့ကြီးထွားအဝိဇ္ဇာတဏ္ဏကြောင့်လည်းပဲဒိဋ္ဌိကိုဖြုတ်ကိုမဖြုတ်နိုင်ဝိဇ္ဇာတဏ္ဏဒိဋ္ဌိ တဏှာရဲ့ဒိဋ္ဌိရဲ့မာနရဲ့လောဘအုပ်စုအဝိဇ္ဇာဆိုတာမောဟဒါကတော့ဘဟုတုတ္တအဝိဇ္ဇာမောဟအဟိရိကအနုတ္တပဥပ္ပစ္စသူကမောဟအုပ်စုမောဟအုပ်စုနဲ့လောဘအုပ်စုနဲ့တွဲနေတာဒေါသအုပ်စုကတော့အိတ္တမစ္စရိယဒီဒိဋ္ဌိကြောင့်အဝိဇ္ဇာတဏ္ဍတိုးပွားတယ် ဝိသဒနာကြောင့်လည်းပဲအယူမားတဲ့တက္ကာဒိဋ္ဌိအတ္တဒိဋ္ဌိတွေတိုးပွားမဖြစ်သေးတဲ့အာသဝတွေဖြစ်တဲ့ဖြစ်ပြီးသားအာသဝတွေတိုးပွားတယ်အာသဝလို့ဟောတဲ့နေရာကျတော့အာသဝပေါ့ကိလေသာလို့ဟောတဲ့နေရာကျတော့လည်းကိလေသာတန်ရောစဉ်လို့ဟောတဲ့နေရာကျတော့တန်ရောစဉ်လို့ဟောခန္ဓာလို့တစ်ခါလေးဟောတစ်ခါလေးယောဂလို့တစ်ခါလေးဩဃလို့ဟောတယ် ဒီကိလေသာတွေကိုပဲအမျိုးမျိုးနာမည်ပေးထားတာသူ့နေရာနဲ့သူဒီနေရာမှာအာသောအာလို့ဟောအဲမသိမသိနှလုံးသွင်းမိရင်နှလုံးမသွင်းတဲ့အရာတွေကိုနှလုံးသွင်းမိရင်မဖြစ်သေးတဲ့အာသောအာတွေဖြစ်ပေါ်လိမ့်မယ်ဖြစ်ပြီးသားအာသောအာတွေတိုးပွားလိမ့်မယ်နှလုံးမသွင်းတတ်လို့ရှိရင်ပေါ့မဖြစ်သေးတဲ့ကိလေသာတွေဖြစ်လာလိမ့်မယ် ဖြစ်ပြီးသားကိလေသာတွေတိုးပွားလိမ့်မယ်အဓိကဘယ်ကိလေသာကိုပြောတာလဲဆိုတော့ဒိဋ္ဌိဒိဋ္ဌိတို့ဝိသိကိစ္စတို့နှလုံးမသွင်းတဲ့16ချက်ကိုသွားနှလုံးသွင်းရင်ဟောမဖြစ်သေးတဲ့6မျိုးတည်းတမျိုးမျိုးဖြစ်တယ်ငါမှာအတ္တရှိတယ်ငါမှာအတ္တမရှိဘူးငါရဲ့အတ္တနဲ့အတ္တကိုသိတယ်အတ္တမဟုတ်တဲ့အရာနဲ့အတ္တကိုသိတယ် ဟမ်အတ္တနဲ့အတ္တမဟုတ်တဲ့အရာကိုသိတယ်အတ္တမဟုတ်တဲ့အရာနဲ့အတ္တကိုသိတယ်ငါရဲ့အတ္တစကားပြောတတ်တယ်ခိုင်နေမြဲတယ်ခံစားတတ်တယ်6မျိုးပြန်ပြောပါဦးငါမှာအတ္တရှိတယ်အတ္တမရှိဘူးငါရဲ့အတ္တနဲ့အတ္တကိုသိတယ်ငါရဲ့အတ္တနဲ့အတ္တမဟုတ်တဲ့အရာကိုသိတယ်အတ္တမဟုတ်တဲ့အရာနဲ့အတ္တကိုသိတယ် ။အာရေအတ္တဟာစကားပြောတတ်တယ်။ထိုင်နေမြဲတယ်ခံစားတတ်တယ်။အကောင်းဆိုးတွေကိုခံစားတတ်တယ်။ထိုင်နံပါတ်6ကလေးကိုကြည့်အောင်။အာရေအတ္တဟာစကားပြောတတ်တယ်၊ပြုတတ်တယ်၊ပြောတတ်တယ်ဆိုရင်ယောဂီတို့ဟိုးအရှိပိုင်းမှာသင် ပေးထားတယ်။အတ္တ၄မျိုးတွေကပဲအတ္တဖြစ်မယ်ထင်တယ်။ပြုတတ်တယ်ဆိုတော့ကာရကအတ္တ ကိုလုံးစိတ်မှုတို့ကိုငါကောင်ကပင်ပြုလုပ်သည်ဟုထင်တာကကာရကအတ္တဆွဲ။မိုင်းအတ္တဟာခိုင်နေနေတယ်ဘယ်တော့မှမပြည့်စည်ဘူးအဲ့လိုယူရင်ဒီဝါဒီအတ္တဆွဲကိုယ်တည်းမှာအမြဲတမ်းတည်နေတဲ့ငါကောင်ရှိသည်ဟုထင်တာကမိဝါဒီအတ္တဆွဲ။ ပြုသမျှပြောသမျှဟောအတ္တလေးကအစိုးရတယ်လို့ချင်းတာမီအတ္တဆွဲသဘောမဆိုးတွေကိုအတ္တခံစားတယ်လို့ယူရင်ဒီကအတ္တဆွဲအကုန်လုံးကအတ္တဒိဋ္ဌိကြီးပဲအတ္တဒိဋ္ဌိလို့ပြောလိုက်ရင်တက္ကအဒိဋ္ဌိနဲ့ပါသွားတယ်တက္ကအဒိဋ္ဌိလို့ပြောလိုက်တာနဲ့ဘယ်လိုလဲပါမလဲဝီသိကိစ္စလည်းပါတယ်တက္ကအဒိဋ္ဌိဝီသိကိစ္စပြောလိုက်ရင်ဘယ်လိုတွေပါနောက်ဆက်ပြောပါလာမလဲဆိုတော့ သတ္တတဒိဋ္ဌိဥစ္စေတဒိဋ္ဌိသတ္တရဥစ္စေတပါပြီဆိုရင်နောက်ဆက်တွဲဒီဘယ်လိုတွေလာမလဲဆိုတော့မြေတမိစ္ဆာဒိဋ္ဌိတွေ62ပါးမိစ္ဆာဒီ62ပါးတွေလွန်ကဲသွားပြီဆိုတော့ဝေဆုံးကြတော့မြေတမိစ္ဆာဒိဋ္ဌိ3ပါးဆက်ဆက်ဆက်ဆက်သွားတာအမှားတွေနော်ဒါကြောင့်မလို့မိစ္ဆာဒိဋ္ဌိကိုမဟာတာဝိစ္ဆအမတန်အပြစ်ကြီးတယ် အိမ်ကိုစိတ်ကောင်းစိတ်မြတ်ရှိတော်လဲအယူဆမှားရင်တဖြည်းဖြည်းစိတ်ကသိုးဝသွားဒီလိုလောကမှာကောင်းတယ်ဒီကောင်းလေးကိုတတ်ပြီးပူဇော်ရမှာတဖြည်းဖြည်းနဲ့အာဟုသူတွေများသွားဥပမာလေးထင်လိုက်အယူဆမှားတတ်တာဗုဒ္ဓဘာသာလို့ဗုဒ္ဓဘာသာပဲဉာဏ်မပွင့်ရင်မှားတတ်တယ် ကောသလမင်းကြီးအိမ်မဲ16ချက်တော့အောင်လို့ကြားဖို့နေတာပဲဒုဒုဒနာတော်ဆိုတဲ့အတိုင်းကြီးကြားတော့တဏှာလုံးအိတ်မရကြောက်လန့်ပြီးတော့မနေ့ကျတော့ဘုံလူကြီးဘုံလူညိုတွေမေးတော့ပုံနာတွေလည်းဘာမှမသိဒါပေမဲ့မသိတာကမသိဘူးပြောလိုက်ရင်တိတ်ခါကြတော့မှဆိုလို့ဒါဘယင်းကြီးကြောက်နေမှန်းသိတော့ပို့ချောက်လက်တွေပါတွေခါခက်ပြီးတော့ဟာမတန်ဆိုးရတဲ့စိတ်နှမိတ်ကြီးတွေပဲ ဒီဒိဋ္ဌိမေကြီးတွေကုစားဖို့တော့မလွယ်ဘူးပေါ့။ဒါအဲ့ဒါဘယ်လိုလုပ်ကြမလဲ။ဘယင်ကပိုကြောက်သွား။တပ္ပစတုကရစ်ပူဇော်ရမယ်။အဲ့လိုပူဇော်မှဘယင်ကြီးတက်တာမယ်။ရှင်ဆိုရင်လေးကောင်မြင်းလေးကောင်ငွားလေးကောင်ဟိုးနောက်ပြေဆိုနှံပြီးဆွတ်လေးကောင်လူလည်းပါလေလူလေးယောက်မြို့သားလေးယောက်မြို့သမီးလေးယောက်ကုန်ပါတယ်။အဲ့ဒီလိုရစ်ပူဇော်ရမယ်ဆိုတော့ သူတို့အတွက်ကအမတန်ပေါင်းတာအသားငါးတွေလည်းရမယ်ဘယင်းရတဲ့ဆူလီလက်ကြီးတွေချီးမြှင့်အောင်လူတွေထဲမှာလည်းသူတို့မုန်းတဲ့လူတွေဆွဲထည့်အောင်အဲ့ဒါဘယင်းကြီးကဗုဒ္ဓဘာသာပဲကောသလမင်းကြီးဟာဖះเจ้าအမြဲတမ်းသွားနေတာတိုးတော်လည်းပဲအဲ့ဉာဏ်ပညာနေသွားလို့ရှင်ကဲဒီဘင်းအန္တရာယ်ကင်းအောင်လုပ်ကြဟေးဆိုတော့ ဒါနဲ့အတူတူပဲသူတက်ခိုင်းတော့သူလည်းပါတာပဲအာဟုတုအယူမှားရင်အာဟုတုများတာကိုပြောတာနော်ဆိုတော့ဒီကောင်းလေးဒီကောင်းလေးတက်ပြီးတော့မှရရချေမှဘေးရန်အန္တရာယ်ကင်းမယ်ဆိုပြီးတော့တချို့တချို့ဗုဒ္ဓဘာသာတွေတက်ဖြတ်ပြီးတော့ခြေရတယ်မလားအဲတော့ခြေတာမခြေတာတော့မကျိန်းသေးဘူးအာဟုတုဖြစ်တာတော့မကျိန်းသေးဘူးလားအဲ့ဒါဘာဖြစ်တာလဲဆိုတော့ယူဆမှားတာ ဝိဓဆိုတာဗျမနာခိုင်းတာဆင်းသက်တာထေရဝါဒမဟုတ်ဘူးဒါယသိတွေပြုရှင်ပြောတာယသိရှိအောင်ဒါမြတ်စွာဘုရားရဲ့တရားတော်တွေမှာပါပါတယ်ဝိဓဆိုတာဘေးတင်ကိုပြောတာဆိုတော့အဲ့ဒီဘေးတင်ကအခုဗုဒ္ဓဘာသာထေရဝါဒရဲ့စိတ်ဝင်စိတ်ဝင်ပြီးတော့ပုတ္တတလို့ဖြစ်နေတာ ဗျမနဝါဒနဲ့ထေရဝါဒရောခွဲလို့မရအဲဒီမှာမဟာယာနတို့တပြင်းဘာသာတွေလည်းပါနေတာပဲအဲဒီမဟာယာနတွေကနေပြီးတော့တချို့ချို့ဘာသာတွေကအစီထုတ်ပြီးထားတာကြီးအများကြီးပဲဗုဒ္ဓဘာသာလိုလိုနဲ့တဖြည်းဖြည်းကွဲပြားကုန်အများကြီးပဲအဲတော့အဲဝေဒကိုဦးစားပေးတဲ့အခါကျတော့ကံကံရဲ့အကျိုးကိုဂိမ်းမဆိုင်တော့အခု မြတ်စွာဘုရားတတ်တော်ထင်ရှားရှိတာတော့မှပဲဒါမန္တိကမိဖုရားကြီးရှိလို့မန္တိကမိဖုရားကြီးဒါမရှိလို့ရှင်အကုန်လုံးတတ်မှာပဲအဲ့ဒါပူဇော်သူတို့ရစ်ပူဇော်မယ်ဒါမှဘေးရန်အန္တရာယ်ကင်းအောင်ဆိုဒါတတ်တော်ထင်ရှားဘုရားရှိနေတာအမလိကမိဖုရားကြီးကြံဉဏ်ပြီးတော့မှမြတ်စွာဘုရားထံသွားပြီးလျှောက်ထားတော့မှဒါတင်မင်းကြီးတွေဘာမှအန္တရာယ်ဖြစ်ဘူးတိုက်ပြည်တွေလည်းဘာမှအန္တရာယ်ဖြစ်ဘူး မိဖုရားကြီးတွေလည်းဘာမှအနိုင်ဖြစ်ဘူးသာသနာနောက်ပိုင်းကျရင်ဖြစ်မဲ့ကိစ္စတွေသာသနာနောက်ပိုင်းရတို့ဖြစ်လာလို့ရှင်သူများရဲ့ကာမိတမိသဇရကံကြီးကျူးလွန်အဲ့လိုဖြစ်ကြလိမ့်မယ်မရေကြသွားတဲ့တထိတာ၄ယောက်ရဲ့အတန်ကြီးတွေသင်တို့နဲ့ဘာမှမဆိုင်ဘူးအဲ့တော့မြတ်စွာဘုရားဒုတနာတော်ရှင်းပြတာပေါ့အဓိကသူတို့မရေကြနာကြာပြီးအနှစ်6000တောင်ကြာပြီးဘယ်တော့များမှဆုံးမှာမလဲ လုပ်ဘဝပြန်အောင်လို့ရှင်ကုသိုလ်ကောင်းမှုတွေလုပ်ပါမယ်အတိတ်ပြရတော့အချင်းချုပ်ကတော့ဒါပါပဲဆိုလိုတာပါလဲဆိုတော့ဘေးရန်အန္တရာယ်ကျုံးလာရင်ဗုဒ္ဓဘာသာအမိခံထားတော်လဲတတ်တော်ထင်ရှားဖရာကိုနှိမ့်တိုင်းသွားဖူးနေတော်လဲအယူပါဖြစ်တတ်လဲမာတတ်တယ်အယူမာတတ်တာလေးကိုအဓိကပြောချင်တာဒါကြောင့်မလို့ဉာဏ်အမြင်ဖြင့်ဉာဏ်ပညာကိုတိုးတက်တဲ့တိုးတက်အောင်တပညာနဲ့နိဗ္ဗကဖြစ်အောင် ပရိသန်တွေကပါလာတဲ့ဉာဏ်ပညာတဖြည်းဖြည်းဖြည်းတိုးတက်တိုးတက်တိုးတက်လာအောင်တရားတွေများများလေ့လာမယ်တရားတွေများများနာရမယ်တခုတော့ရှိတာပေါ့လေမှန်ကန်သင့်တော်တဲ့တရားကိုတော့နာဖို့လိုတာတရားနာမှားလို့ရှိရင်လည်းပဲဒါယူမှားသွားနိုင်တယ်တရားအထုတ်စရာမလိုဘူးသိပြီးတာပဲဆိုအဲ့ဒါမျိုးသွားနိုင်ရင်လည်းပဲတရားမလုပ်ချင်တော့မှားသွားပြန်ရောအဲ့ဒါနောက်ပြီးတော့ ဒီထေရဝါဒထဲမှာမပါတဲ့ဟာတွေတချို့ဟာတွေအမှားတွေပေါ့အဲ့ဒါတွေလည်းရေးထားတာအများကြီးပါပဲအဲ့ဒါတွေကိုသွားပြီးတော့ဖမ်းမိပြန်လို့ရှိရင်လည်းပဲအယူမှားသွားတယ်စစ်စစ်ဝေဖန်ပြီးတော့အဓိကကတော့ကျေးဇူးတော်ရှင်မင်းဘောဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးတို့သထတန်ခါရနာတင်ထားတဲ့စာအုပ်တွေကတော့စိတ်ချရတယ်ကောင်းတယ်ချို့ဟာတွေကတော့အမှားတွေပါတတ်တယ် တရားနာမှားလို့ရှိရင်လည်းပဲအယူဆမှားသွားတယ်တရားနာမှားရင်လည်းပဲအယူဆမှားသွားတယ်ချို့ချို့ဝါဒတွေလည်းပဲလျှောက်ဟောနေတာပဲမင်းတို့ဘာတွေပဲလှုပ်ထားလှုပ်ထားဘုရားသခင်တားလိုက်ရင်ကြည်ရောမင်းတို့အာဟုသူတွေအကုန်လုံးကိုဘုရားသခင်ကခံလိုက်မယ်အဲ့ဒါနာလို့အဲ့ဒါမလို့ယုံလို့ရှိရင်ယူဆပါဖြစ်သွားအဲမှားသွားမယ်ယူဆမှားသွားရင် လေးချက်ပြောကြည့်ပါမဖြစ်သေးတယ် သိုလ်တွေဖြစ်ကုန်၏ဖြစ်ပြီးသောအကုသိုလ်တွေကိုဝါလျင်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ပြီးသောအကုသိုလ်တွေကျော်သွားလိမ့်မည်ယူဆမှန်မှုတိတ်အရေးကြီးတယ်ဆိုတော့အဲ့ဒီအယူဆမှန်မှုအတွက်အခုတပ္ပတဝတော့မှာဉာဏ်အမြင်နဲ့ဒိဋ္ဌိကိုဖြုတ်ဖို့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကိုဖြုတ်ဖို့အမတန်ရေးကြီးတယ်ဉာဏ်မြင်နဲ့ဉာဏ်မြင်နဲ့ အဲ့ဒီဉာဏ်နဲ့ဘယ်သူနဲ့ဆက်သွယ်နေလဲဆိုတော့မနတိကာရနဲ့ဆက်သွယ်အာယောနိတော်မနတိကာရဆိုရင်ဟိုဘက်ကမောဟဖြစ်သွားအညာဏသို့မဟုတ်မောဟသို့မဟုတ်အဝိဇ္ဇာဖြစ်သွားမှားသွားတယ်ပေါ့ဉာဏ်ဉာဏ်မှားသွားယောနိတော်မနတိကာရကြတော့မှဟိုဘက်မှာဝိဇ္ဇာညာဏအမောဟတမ္မာဒိဋ္ဌိလို့ဖြစ်တယ် အာယောနိသောမနတိကာရဆိုရင်ဟိုဘက်မှာမိစ္ဆာဒိဋ္ဌိအဝိဇ္ဇာအညာနာမောဟဒါရောဟာရတွေပေါ့ယောဂီတို့ကနှလုံးသွင်းမှားလို့ရှိရင်အဝိဇ္ဇာဖြစ်မယ်မိစ္ဆာဒိဋ္ဌိဖြစ်မယ်အတူယုတ်ကနှလုံးသွင်းမှန်ရင်ဝိဇ္ဇာဆိုတဲ့အသိဉာဏ်ဖြစ်မယ်တမ္မာဒိဋ္ဌိမင်္ဂန်တဲ့အသိဉာဏ်ဖြစ်မယ် အဲ့တော့မှန်ကန်တဲ့အသိဉာဏ်အမြင်ဖြစ်ဖို့အတွက်ယောတိသောမနတိကာရအရေးကြီးတယ်။ယောတိသောမနတိကာရကိုမပြောခင်အာယောနိသောမနတိကာရကိုအရင်ရှင်းပြ။ကျေးဇူးရှင်မင်းဝန်ဆရာတော်ဘုရားကြီးခွေထဲမှာပါပါတယ်။လမ်းညွှန်တဲ့ပုဂ္ဂိုလ်ဟာပရမအောင်ဆုံးလမ်းမှားကိုအရင်ပြရတယ်။ရှောင်မှုဒါလမ်းမှားဟေးမသွားနဲ့မသွားနဲ့မသွားနဲ့ဒုက္ခရောက်လိမ့်မယ် အဲ့လမ်းမှန်မှန်သိပြီးရှောင်နိုင်တော့မှတပတ်ကလမ်းမှန်ဟေးလမ်းမှန်လမ်းမှန်တွားဟောလို့ချမ်းသာတွေရလိမ့်လမ်းမှန်မိစ္ဆာဒိဋ္ဌိပေါ့ဗျာလမ်းမှန်ကတမ္မာဒိဋ္ဌိပေါ့အဲ့ဒီမိစ္ဆာဒိဋ္ဌိကိုအားပေးတာအာယောနိသောမနတိကာရတပတ်ကလမ်းမှန်ကြတော့ယောနိသောမနတိကာရနှလုံးမသွင်းတဲ့နဲ့ယုံမ16ချက်လေးရှောင်နှလုံးသွင်းလို့ရှိရင် ဟောမဖြစ်သေးတဲ့အာသဝတွေဖြစ်မယ်ဖြစ်ပြီးတဲ့အာသဝတွေတိုးသွားတယ်အဲ့တော့နှလုံးသွင်းမှန်မှန်ကန်ကန်တွေးမယ်ဆိုရင်ဘာကိုတွေးရမလဲဤတရားကဒုက္ခဒီဤတရားကဒုက္ခဖြစ်ကြောင်းဒီဤတရားကဒုက္ခချုပ်ရာဒီဤတရားကဒုက္ခချုပ်ရာချုပ်ကြောင်းအကျင်ကောင်းဒီသစ္စာလေးပါလေတော့အတုချုပ်လိုက်တဲ့အခါကျတော့ဒုက္ခသစ္စာပေါ့ဗျာကျေးဇူးတော်ရှင်မိုးဆရာတော်ဘုရားကြီးကဘယ်လိုပြောလဲဆိုတော့ တွေးမဲ့တွေးရင်ခန္ဓာကိုယ်ကြီးဒုက္ခရောက်နေတာတွေးပါတော့နည်းနည်းလေးစမ်းချက်ကြည့်လားခန္ဓာကိုယ်ကြီးဒုက္ခရောက်နေတာတွေးတဲ့အချိန်အမှန်မနေဘူးလားတွေးတော့တွေးပြရလားမသိဘူးခန္ဓာကိုယ်ကြီးဒုက္ခရောက်နေတာကိုတွေးပါဒုက္ခရှစ်ချက်ရှိကြပေါ့ဓမ္မစကြာမှာနောက်ပိဆုံးချက်ကြတော့မဒုက္ခသစ္စာဒါကတော့ကြံစီုံနဲ့မရဘူး ရှုမှတ်ပွားများမှသင်္ခါရဒုက္ခကိုပိုင်မနေနေသိနေရှေ့ပိုင်းခုနှစ်ချက်ကတော့ကြံစီရတယ်ဆင်ခြင်ရဒါဇောင်းနှန်းတွေကတက်တယ်နီးပေါ်လွယ်ရာကနေခက်ရပရိသန္တိနေရတာဒုက္ခဥဝရဒုက္ခနာရတာဒုက္ခသိရတာဒုက္ခอืมချိတ်ခင်နဲ့တက်တဲ့သူနဲ့ကိုယ်ကွင်းရတာဒုက္ခမချိတ်ခင်မနဲ့တက်တဲ့သူနဲ့ပေါင်းသိရတာဒုက္ခအလိုရှိတာမရတာဒုက္ခခန္ဓာ၅ပါးဒုက္ခဒါကို တွေးပေးရမယ်တဲ့ဆင်ញင်ပေးရမယ်ဆိုကြည့်ကြရအောင်ပဋိသန္ဓေပဋိသန္ဓေဩနာတေဟုဩနာတေဟုလေးထွေရင်းမြစ်လေးထွေရင်းမြစ် ဒုက္ခဖြစ်၏ဒုက္ခဖြစ်၏မချစ်ရှင်တွဲမချစ်ရှင်တွဲချစ်သူကွယ်နှင့်ချစ်သူကွယ်နှင့်လိုလည်းမရလိုလည်းမရအကျဉ်းပြသောအကျဉ်းပြသောပင်စဥပါဒာပင်စဥပါဒာမာခန္ဓာမာခန္ဓာသစ္စာဒုက္ခမှန်မောလာသစ္စာဒုက္ခမှန်မောလာဒါကျေးဇူးတော်ရှင်မင်းဝဆရာတော်ဘုရားကြီးဆက်ဆိုထားတာ ပฏิတန်တိပฏิတန်တိဘုနာတေဟုဘုနာတေဟုလေထွေရင်းမြစ်လေထွေရင်းမြစ်ဒုက္ခဖြစ်၏ဒုက္ခဖြစ်၏မချစ်ရှင်တွဲမချစ်ရှင်တွဲချစ်သူကွယ်နှင့်ချစ်သူကွယ်နှင့်လိုလဲမယလိုလဲမယအကျဉ်းပြသောအကျဉ်းပြသောပင်စဥပါဒာပင်စဥပါဒာမာခန္ဓာမာ သစ္စာဒုက္ခမှန်မောလားသစ္စာဒုက္ခမှန်မောလားတစ်ခေါက်လောက်ဆိုကြည့်ပါပฏิတန်နေပฏิတန်နေဘုနာတိဒီပိဒုက္ခရှိမချေရှင်တွဲချစ်သူကိုယ်နှင့်လိုလည်းမရအချင်းပြသောပင်စဥပါဒာမာခန္ဓာ သစ္စာဒုက္ခမမောလာမရရသေးပဲနဲ့ဆိုတော့ဒုက္ခမရဘူးလားလောလောဆယ်ဒုက္ခပေါ့ဗျာရဆိုရတာဘောမစောရဲ့ကြိုရေးထားတာဟုတ်လားဒုက္ခကိုဆင်ញင်ဖို့ဣတိယကဒုက္ခရီဆိုအိုက်ရှိချက်ဒါပဲနဲ့ဒုက္ခသစ္စာအဓိကဒုက္ခသစ္စာတော့ သင်္ခါရဒုက္ခယုံနာဘာခန္ဓာ၅ပါးယုံနာဘာခန္ဓာ၅ပါးအဲ့ဒါမှဒုက္ခသစ္စာအစစ်ဟိုပရိသန်နေတို့ဥနာသေးတို့သူလည်းဒုက္ခပါပဲသို့တော်လည်းပဲသူကအများသိနိုင်တယ်သာသနာ့ဘာမှလည်းသိနိုင်တယ်ပညာရှိတွေအမျှော်မြင်နဲ့သိကြဒီသင်္ခါရဒုက္ခကြတော့သဗ္ဗညုတမြတ်စွာဘုရားသခင်ပွင့်ထုံးပေါ်ပေါက်မှသိကိုရ သင်္ခါရဒုက္ခကိုသိရင်ဉာဏ်နဲ့ဒုက္ခတွေအကုန်လုံးပါပြီးသားဖြစ်သွားတယ်သင်္ခါရဒုက္ခကိုဗမာနေနေသိရင်ဇာတိဒုက္ခတို့သရဒုက္ခတို့အကုန်ပါသွားတာပဲအကုန်လုံးဒုက္ခဇာတိတို့သရတို့မရဏတို့ဒီခန္ဓာကြီးရတို့ဖြစ်တာမလားဒီခန္ဓာကြီးရဲ့ဒုက္ခကိုဗမာနေနေသိရင်ဉာဏ်အားဖြင့်အကုန်ပါသွားတာအဲခန္ဓာဒုက္ခသိဖို့ကြတော့သူကြတော့ရှင်ခြင်းယုံနဲ့မရဘူး တရားတွေနာထားတယ်ရုပ်တွေနာနေပဲအကြောင်းတွေကျိုးတွေပဲညာတပရိညာနဲ့ဒီလောက်တော့နာထားတယ်ပေါ့အကြောင်းကျိုးခန္ဓာရဲ့အကြောင်းကျိုးဒါလိုနာထားကြုံလုံးနဲ့မရဘူးတဲ့အတ္တကဝဆရောဆင်ញုံနဲ့မရဒုက္ခသစ္စာကိုတေချာသိဖို့ကြဆင်ញုံနဲ့မရတော့ဘယ်လိုလုပ်မှရလဲတတိပဋ္ဌာန်နဲ့ရှုမှတ်ပွားများမှရတယ်ဘာဝိတာဘဟုလိကတာအကျိမ်ပံများစွာပွားရမယ် သူကနေဆိုင်တဲ့အခါကျတော့အရင်ဆင်းရဲတာကိုအရင်ပေးရဆင်းရဲပြီးတော့မှအားထုတ်ခြင်းတဲ့စိတ်တွေတိုးပွားလာတော့မှပေါ်ရပေါ်ရရှုမှတ်ရအခုယောဂီတို့ရှုမှတ်နေတာပဲ။ပေါင်းနေပိနေသို့မဟုတ်ထိုင်နေကြည့်တယ်ရှုမှတ်နေတာ။ယောဂီတို့စိတ်အေးအေးထားပြီးတော့ရှုမှတ်ကြ။အခုပြစ္ဆုတ်ပံရှုမှတ်တယ်ဆိုတာယောဂီတို့နောက်ပိုင်းကြလို့ရှင်ပြန်ပြီးနှလုံးသွင်းကြည့် ယဆုပံရှုမှတ်တာဟာတေချာစဉ်းစားမှပေါ်တယ်ခုနေရတော့တိတ်မပေါ်သေးဘူးဒိုမနီကလည်းနည်းနည်းပြောခဲ့ပြစ္ဆုတ်ပံဟာအမတန်ရေးကြီးတယ်အတိတ်ကာလဟာလည်းပြီးခဲ့အနာဂတ်ကာလလည်းမရောက်သေးဘူးအတိတ်ကာလဖြစ်ခဲ့ပြက်ခဲ့တာတွေကိုပြန်ပြီးစိုးရိမ်နေရင်လည်းပဲမရတော့ပြီးသွားပြီလွန်ခဲ့ မှားခဲ့တာတွေကိုလည်းပြန်ပြီးတော့တွေးပုံနေတယ်မရဘူးမှားခဲ့ပြီလွန်သွားပြီအနာဂတ်မှာဘာတွေလုပ်မယ်ညာတွေလုပ်မယ်ဆိုတော့လည်းပဲရောက်သေးရဲ့လားမရောက်သေးဘူးမကြိမ်းနေဘူးပေါ့မတွေးတင်ဘူးလို့မဆိုလိုပါဘူးသူနေရာနဲ့သူတွေးတင်တာရှိပါတယ်နောက်ကြလို့ရှိရင်လူအောင်မယ်ဒီလာဆောက်ဒီမဲ့ဘာဝနာပွားများမယ်သူဟန်တဲ့သူကောင်းတာတွေရှိပါတယ်ဒါမှမဟုတ်ယောဂီတို့ကအကောင်းဆုံးအလုပ်မှာရောက်နေတယ်နော် ကောင်းတယ်ပူကောင်းတယ်အကောင်းဆုံးတို့မလားတော့ကောင်းတယ်ပူကောင်းတယ်အကောင်းဆုံးအခုတတိပဌာန်လို့ပါအကောင်းဆုံးလို့ကောင်းတဲ့အလုပ်တွေကုသိုလ်ကောင်းမှုတွေတွေးကြတယ်ကုသိုလ်ကောင်းမှုတွေလုပ်ကြတယ်ကောင်းပါတယ်ပူကောင်းဖို့ဆိုတာတကယ်ကိုဒိဋ္ဌံဝင်ပြီးတော့လုပ်နေကြတယ်ပူကောင်းပါတယ်ဒါပေမဲ့အကောင်းဆုံးလို့မရအောင်သေးဘူးကောင်းဆုံးလို့ကပဲလို့ဖြစ်မယ်အခုပြစ္ဆုတ်ပံတဲ့တဲ့ရှုမှတ်နေတဲ့အခုလုပ်နေတဲ့အလုပ်ပဲ နောင်ဘလို့လုပ်မယ်ဆိုတာကောင်းပါလေဒါပေမဲ့လုပ်ဖြစ်ပလားလုပ်ဖြစ်သေးပါဘူးမလုပ်ဖြစ်သေးဘူးဆိုတော့အာငါနောက်ကြရင်ကာမဂုဏ်လေးရှောင်းမယ်ကွာတော့ဖက်တော့မယ်ကြိုးစားတော့မယ်ကောင်းတော့ကောင်းပါလေအောင်မြင်မယ်လို့ပြောနိုင်မှာပြောနိုင်ပါဘူးရည်ရွယ်ချက်ကတော့ကောင်းတာပဲနောက်ကြတော့အဲ့ဒါပြင့်ပြက်သွားတာဟုတ်တယ်မလားအတိတ်ကဘာလုပ်ခဲ့တယ်ညာလုပ်ခဲ့တယ်ဆိုတော့ပြီးသွားပြီကောင်းတာရောဆိုတာရောပြီးသွားပြီ ပြစ္ဆုတ်ပံကိုကောင်းအောင်ယူစားရင်တော့အနာဂတ်ကောင်းဖို့မကျိမ့်သေးဘူးလားကျိမ့်သေးပါဘူးဉာဏ်အမြင်ဖြင့်ဆိုတာကိုချက်ပြောတာနော်တော်အဲ့တော့ဘယ်အချိန်အရေးကြီးတယ်ပြစ္ဆုတ်ပံပြစ္ဆုတ်ပံအချိန်အရေးကြီးတယ်ဆိုတော့ကိုယ်ပိုင်ဉာဏ်နဲ့ကိုနှလုံးသွင်းရမှာနော်တော်အနာဂတ်ကိုအမျိုးမျိုးရည်ရွယ်ချက်ထားပြီမဲ့လို့ကိုဖြစ်စေရင်လည်းဖြစ်မယ်လို့ပြောလို့ရပါမလားမရပါဘူး ကိုဖြစ်တယ်မဖြစ်ဘူးအနတ္တတရားမလားတော်ဆန္ဒဟာအတ္တနယ်ပယ်မှာပဲရှိကိုဖြစ်စေနေတာဆန္ဒလေကောင်းမြတ်တဲ့ဆန္ဒအတ္တနယ်ပယ်ဆိုတာကိုကဖြစ်မယ်လို့ထင်တာဒါပဲနဲ့လို့မကျိနေတကယ်လက်တွေ့ကအနတ္တနယ်ပယ်တကယ်လက်တွေ့ဖြစ်နေတာကိုဖြစ်စေနေတဲ့အတိုင်းဖြစ်ရလားဖြစ်ပါပါအကြောင်းအားလျော်စွာဖြစ်တယ်တော် ဘုမာဘုယောဂီတို့တရားထိုင်ရတယ်ကိုယ်တကယ်ကိုပဲတမာရိယပြီးဉာဏ်ပညာတွေရအောင်ကိုကြိုးစားတာဒါမင်းနဲ့ထိုင်လို့မကောင်းဘူးမှတ်ရမနှင်းမှန်ရဲ့စေတနာထားပြီနဲ့မကောင်းတာတွေလည်းမတွေ့ရဘူးလားဒါကြောင့်လေလည်းပဲတမယိုးကြပဲထိုင်လိုက်တာဘာမှမျောနေချက်ဒီဘက်နဲ့တိတ်မထားပုံမှန်ပဲမှန်ဟောမိသွားတာလည်းမရှိဘူးလားအဲအဲ့ဒါအနတ္တသဘောတွေနော်အနတ္တသဘောကတော်တော်နဲ့ရှိုင်းနေတော့ အနတ္တသဘောကိုလေးလေးနက်နက်တွေ့ရင်ပြစ္ဆုတ်ပံတိတ်ရေးကြီးတယ်နောက်နေ့ဆိုတာစိတ်မချနောက်နေ့ဆိုတာအဝေးကြီးပေါ့ဗျာနောက်နိုင်နောက်လာမဲ့တဏှာကြီးတဏှာကြီးတော့စိတ်ချပါအောင်နော်စိတ်ချပါဘူးအဲစိတ်မချအဲ့ဒါကြောင့်မို့လို့သင်္ခါရဒုက္ခကိုမြင်ဖို့ဆိုတော့ကြံစီစဉ်းစားရုံနဲ့မရဒုက္ခနာဘာသင်္ခါရတရားတို့ရဲ့ဖြစ်ပြနေတဲ့ဖြစ်ပြအစဉ်ကိုမြင်လာတာ ဖြစ်တယ်ပြက်တယ်ကိုမြင်တာအဲ့တော့မှဒုက္ခသစ္စာပြန်လာဆိုင်တာဒါမုန်းတာဆုံးတာမရဘူးဒုက္ခသစ္စာကိုမြင်ရုပ်တင်နံနေဖြစ်ပြနေတယ်ယောက်ျားတွေမိန်းမတွေဖြစ်ပြနေတာမဟုတ်ဘူးနော်ရုပ်တင်နံနေစာလိုပြောတော့ရုပ်တင်နံနေရောက်လို့ရှုမှတ်တော့သဘောတွေခန္ဓာကိုယ်ကယုံနာလို့អော်တော့ဘယ်អော်မလဲဟုတ်တယ်မလား ယောဂီရှုမှတ်တဲ့အခါမှာလှုပ်ရှားတာလေးတွေပူတာလေးတွေနာတာလေးတွေကြိုက်တာလေးတွေရားတာလေးတွေအောင့်တာလေးတွေအခုဆိုများသောအားဖြင့်နားကျင်နေတာတွေမတွေ့ရဘူးလားတွေ့ရပါဘူးအဲ့ဒါသဘောကြီးပဲခေါင်းခါခြေတတ်မဟုတ်ဘူးเนาะဆိုတော့နားတဲ့သဘောကြိုက်တဲ့သဘောပူတဲ့သဘောအေးတဲ့သဘောပင်ပန်းတဲ့သဘောသဘောတွေအဲ့သဘောတွေဟာဘာတရားတွေလဲဆိုတော့ယုတ်တရားတွေတောတော်သိနေတာက ရုပ်တရားလည်းသဘောပဲနာမ်တရားလည်းသဘောပဲသဘောတွေကိုသဘောတွေကသိနေတယ်သင်္ခါရတရားတွေကိုသင်္ခါရတရားတွေကရှုသိနေတယ်ရှုမှတ်နေတယ်ရှုသိနေတယ်စာရဲ့လက်တွေ့ရဲ့နှစ်ခုကြိုက်ဖို့စာကဘယ်လိုဆိုထားလဲဆိုတော့သင်္ခါရတရားတွေကသင်္ခါရတရားတွေကိုရှုနေတယ်ယောနိသောမနတိကာရ ခုနတော့ကအာယောနိသောမနတိကာရမတွေးဖို့16ချက်ပြောပြီးပြီเนาะဆိုတော့အခုယောနိသောမနတိကာရပဲရောက်လာသင်္ခါရတရားတွေကသင်္ခါရတရားတွေကို ရှုမှတ်နေတယ်ဝိပဿနာရှုနေတာလေသင်္ခါရတရားတွေဆိုတော့ဘာကိုပြောတာလဲယုတ်တိဉာဏ်ကိုပြောတာယုတ်တိဉာဏ်နေဆိုတော့လက်တွေ့ကြတော့သဘောတွေဟောင်းနဲ့ပိန်နေဆိုတော့လှုပ်ရှားတဲ့သဘောပေါ့ထိုင်နေကြည့်တယ်ဆိုတော့မာတဲ့သဘောပြောတဲ့သဘောပေါ့ ကြာတော့နာတဲ့သဘောကြိုက်တဲ့သဘောပူတဲ့သဘောအိုက်တဲ့သဘောခဏနာရီခွဲတော့အိတ်ချင်တဲ့သဘောဟုတ်တယ်မလားအိတ်ချင်တဲ့သဘောမထနိုင်တဲ့သဘောဟုတ်တယ်မလားသဘောတွေကမျိုးမျိုးပေါ့ဗျာအဲ့သဘောတွေကိုရောရည်အရှုခံတဲ့သဘောပဲရှုဉဏ်ကလည်းပဲသဘောပဲဒါပေမဲ့ရှုခံထဲမှာလည်းပဲယောက်ျားမိန်းမမပါဘူးငါသူမပါဘူးရှုဉဏ်ထဲမှာလည်းပဲ ယောက်ျားမိန်းမမပါဘူးငါသူမပါဘူးငါဒီသူတွေယောက်ျားတွေမိန်းမတွေငါတွေငါဥစ္စာတွေစိတ်တော့မနေဘူးလားစိတ်တော့ပါဘူးစိတ်တော့တာကိုတုံညဒါကြောင့်တုံညတဓမ္မသာသနာ့ဘယ်မှာမှတုံညတဓမ္မကိုသိခွင့်ရတုံညတဓမ္မတွေကိုအသိရင့်ကျက်တော့တုံညတနိဗ္ဗာန်တတပါတိမဉ္ဇဉ်ပုံညာအဲ့ဒီကိုရောက် ငါငါဥစ္စာမှစိတ်သုံးတဲ့အတွက်ကြောင့်မလို့သုံးညတဓမ္မဘာပြောတာလဲဆိုတော့ယုတ်တိဉာဏ်တွေကိုပြောတာပူတဲ့သဘောအေးတဲ့သဘောနားတဲ့သဘောကြိုက်တဲ့သဘောတွေဟာငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်ဆိုတော့ဘာတွေပါလဲယုတ်တရားတွေတော့တော့သိနေတဲ့အတိတရားလည်းငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘာတရားပါလဲဉာဏ်တရားယုတ်တရားလည်းပဲသုံးညတဓမ္မ နံတရားလည်းပဲသုံးရတဓမ္မယုတ်တရားကိုလည်းသင်္ခါရလို့ခေါ်နံတရားကိုလည်းသင်္ခါရလို့ခေါ်ပြုပြင်ခြင်းခံရလို့သင်္ခါရပြုပြင်ဓာတ်လို့လည်းပဲသင်္ခါရသင်္ကရိယန္တိပြုပြင်ခံရလို့ပြုပြင်ဓာတ်လို့ယုတ်ကြတော့ကံစိတ်ဥရုအာဟာရအကြောင်းလေးပါးကပြုပြင်နံကြတော့အာယုံ द्वार ကပြုပြင်တယ် ပြုပြင်ခြင်းခံရလို့လေသင်္ခါရတရားပြုပြင်လို့ပေါ်လာတာဟုတ်ရုပ်ရုပ်ချင်းနိုင်နိုင်ချင်းနဲ့ပြန်ပြီးမပြုပြင်ဘူးလားအဲပြုပြင်ဓာတ်လို့လည်းပဲသင်္ခါရပြုပြင်အပ်လို့အာယိပတ္တအပ်ပြုပြင်ခံရလို့သင်္ခါရပြုပြင်ဓာတ်လို့လည်းပဲသင်္ခါရအဲ့တော့သင်္ခါရတရားတွေကဘလို့ကိုရှိပါလဲသင်္ခါရတရားတွေရှိအဲ့လိုပြောတာအစာလို့ပြောတာ ကဲယောဂီတို့လက်တွေ့အလုပ်နေနဲ့ပြောတော့သဘောတရားတွေကသဘောတရားတွေကိုရှုတာသဘောတရားတွေဆိုသင်္ခါရတရားလေရှုတဲ့သဘောတရားကနံတရားတတိပညာရှုခံကယုတ်နဲ့နံယုတ်သင်္ခါရနံသင်္ခါရအရှုခံကယုတ်နဲ့နံရှုဉဏ်ကတတိနဲ့ပညာအတူတူပေါ့ ချဲ့လိုက်ရင်တော့ကာရကမဲ့ခင်၅ပါးပေါ့ပညာဆိုတာတမာဒိဋ္ဌိကိုပြောတာတမာဒိဋ္ဌိပြောလိုက်ရင်ဘယ်လိုပါမလဲဆိုတော့တမာသင်္ကပ္ပတမာဒိဋ္ဌိတမာသင်္ကပ္ပပညာမဲ့ခင်၅ပါးခုနကတော့တတိလို့ပြောလိုက်တယ်မှာတတိပညာတတိလို့ပြောလိုက်ရင်သူ့ရှိမှတမာဝါယမတမာတတိတမာတမာတိတမာဝါယမနဲ့တမာတမာတိကသူ့ဘိနာမှာကပ်ပြီးပါ တတိလို့ပြောလိုက်ရင်ဝရိယနဲ့တမာတိပါတယ်ဒါပေမဲ့ပြောတဲ့အခါမှာအတူတူပြောလိုက်တာတတိဆိုရင်ဟောယောဂီတို့ကဝိပဿနာယောဂီတွေအသိရတတိလို့ပြောလိုက်တာနဲ့တမာတတိလို့ပြောလိုက်တာနဲ့တမာဝါယမနဲ့တမာဒိဋ္ဌိပါဠိတဖြစ်သွားတယ်ပညာလို့ပြောလိုက်တမာဒိဋ္ဌိပဲတမာဒိဋ္ဌိလို့ပြောလိုက်တာနဲ့ဘေးနားမှာတမာသင်္ကပ္ပပါသွားတယ်တမာသင်္ကပ္ပကမျက်မှန်နဲ့တူတယ် မျက်မှန်တတ်ထားတာပဲတမ္မာဒိဋ္ဌိကမျက်လုံးနဲ့တူတယ်မျက်လုံးကမုံတော့မျက်လုံးကမုံတော့မျက်မှန်တတ်ပြရမျက်မှန်တတ်ပြလိုက်တော့မှမျက်လုံးကကန်းတော့မကန်းပါဘူးမုံနေတယ်ဝိဇ္ဇနုမျက်လုံးလေးစာကြည့်လို့ရှိရင်ကောင်းကောင်းမမြင်အောင်မျက်မှန်တက်လိုက်တော့မှဩဒါကိုသမန်သင်္ကပ္ပကိုရိုးရိုးလေးပြောရင်ဝုတက်ကြံစီတာပေါ့မှန်ကန်စွာကြံစီတယ် ဒါပေမဲ့တရားအလုပ်လုပ်တဲ့အခါမှာကြံတည်တယ်လို့သုံးလို့မရတော့သတိပဋ္ဌာန်အထုတ်တဲ့အခါကျတော့ရှုစရာအာယုံမဟုတ်ဘူးရှုသိစိတ်ကလေးတင်ဖို့တင်ဖို့ပေးတာကိုသမ္မာသင်္ကပ္ပလို့ခေါ်တယ်။ဟောင်းတဲ့အာယုံပေါ်ပိန်တဲ့အာယုံပေါ်ထိုင်တဲ့အာယုံပေါ်ထိတဲ့အာယုံပေါ်လှုပ်တဲ့အာယုံပေါ်ပူတဲ့အာယုံပေါ်နားတဲ့အာယုံပေါ် ယောဂီတွေရှုသိစိတ်ကလေးကိုဒီနေရာကိုကြည့်ဒီနေရာကိုကြည့်ဒီနေရာကိုကြည့်လို့တင်ပို့ပေးတဲ့သဘောလေးမရှိဘူးလားရှိပါဘူးအဲ့ဒါတမသင်္ကပ္ပချိန်သားကြိုက်စိတ်အားစိုက်ချိန်သားကြိုက်အောင်လုပ်ပေးတာဒီကိုဒီကိုဒီကိုဖောင်းတဲ့နေရာလေးကိုကြည့်ပါယောဂီအိမ်မပြန်နဲ့ဟုတ်စိတ်ကပြောနေတာတော့ယောဂီယောဂီအိမ်ပြန်နေနေဒီနေ့အသမက်ပဲကြတယ် အိမ်မပြန်နဲ့အိမ်မပြန်ဒီကိုကြည့်ဒီကိုကြည့်ဒီကိုကြည့်ဆိုတာဘယ်လဲရောအဲဖောင်းတဲ့အာယုံလေးကိုပိန်တဲ့အာယုံလေးကိုကြည့်ပါတဲ့ယောဂီဒီကိုကြည့်ပါဒီကိုကြည့်ပါလှမ်းနေတယ်လှမ်းနေဘယ်ကိုကြည့်မှာခြေထောက်ကိုကြည့်မှာလားယောဂီတို့ဘယ်ဘယ်ကိုကြည့်မှာလှုပ်ရှားတဲ့သဘောကိုမြင်ခြေထောက်ကြည့်ရင်ခေါင်းမူးလိမ့်မယ်နော်ယောဂီခေါင်းရမ်းလို့ပြီးသွားရင်ခေါင်းမူးလိမ့်မယ်တဲ့ လှုပ်ရှားတဲ့သဘောလေးကိုညံနဲ့မြင်အောင်ကြည့်ပါမျက်စိကတော့ခလုတ်ကသင်းနေကြည့်ရတာပေါ့ဟုတ်တယ်မလားမျက်စိကတော့ခလုတ်ကသင်းကြည့်ပြီးတော့ရှောင်ရှက်သွားဒါပေမဲ့ညံမျက်စိကဘယ်ကိုကြည့်ရမလဲလှုပ်ရှားတဲ့သဘောသွားတယ်ဆိုတာလှုပ်သွားတာမလားယောဂီကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချလှုပ်ရှားတဲ့သဘောလေးကိုကြည့်ပါ အဲ့လှုပ်ရှားတဲ့သဘောလေးအပေါ်ကိုစိတ်ရောက်အောင်တင်ဖို့တင်ဖို့ပေးတာကိုတမ္မာသင်္ကပ္ပအဲ့လှုပ်ရှားတဲ့သဘောလေးကိုယုံကြည်ကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ်မပံများလာတဲ့အခါကျတော့ဩငါသူယောက်ျားမိမမဟုတ်ဘူးဟေ့ခြေထောက်တွေကောင်းနေခါတွေလည်းမဟုတ်ဘူးဟေ့ဘာသဘောတွေပါလဲလှုပ်ရှားတဲ့သဘောလေးလို့ဉာဏ်ထဲမှာသိမသွားဘူးလားအဲ့ဒါတမ္မာဒိဋ္ဌိ အဲ့လိုသိအောင်လို့တမသင်္ကပ္ပအကူညီပေးရတယ်ဒုလူကြီးတွေမျက်စိမုံတဲ့လူကြတော့မျက်မှန်ကူရတယ်ဟုတ်တယ်မလားအဲမျက်မှန်ကမျက်မှန်မတက်ရင်မဖတ်လို့မရတော့ဥစားမျက်မှန်လေးတက်လိုက်တော့မှဟောစာဖတ်လို့ရအဲ့ဒီလိုပဲယောဂီတို့လည်းပဲဗာမျက်လုံးမုံနေတယ်ဉာဏ်ပညာတက်လုံးမုံနေတယ်ပေါ့ရိုးရိုးမျက်လုံးကတော့ကောင်းပါလေအမှန်တန်ကောင်းပါလေရိုးမျက်လုံးကြီးကြီးနေတာပဲ ဘာမျက်လုံးမှမုံနေလဲဉာဏ်ပညာမျက်လုံးမုံနေတော့အဲ့ဒါတမသင်္ကပ္ပဆိုတဲ့မျက်မှန်တက်ပြီဒီဂရီ9000လောက်ပေါ့ဗျာတက်ပြီတက်လိုက်တဲ့အခါကျတော့မှအိုးငါထင်းနေတာယောက်ျားမိန်းမထင်းနေတာဘယ်ဟုတ်လို့လဲဘာပါလိမ့်တော့အဲလှုပ်ရှားတဲ့သဘောလေးမြင်လို့ဆိုလို့ရှိရင်ရောရီတို့တရားမှန်ရင်နဲ့ကိုယ့်လက်တွေကိုယ့်ခြေတွေကိုตายရတတ်တယ်နော် ငယ်တဲ့သူပေါ့ဗျာဦးဇင်းတို့လက်တွေရှိတော့တရားတရားမရှိပါဘူးရှုပ်သွားငယ်တဲ့လူတွေကကိုယ်လက်တွေကိုယ်ချီတွေကိုပြန်ကြည့်ပြီးတရားတဲ့အဲ့တော့လှုပ်ရှားတဲ့သဘောတွေမာတဲ့သဘောတွေတွေ့ပါတော့မယ်ဒါကြောင့်မလို့လက်တွေချီတွေကိုမကြည့်နဲ့သဘောကိုရအောင်ကြည့်ဟုတ်တယ်မလားလှုပ်ရှားတဲ့သဘောလေးရဲ့မှတ်သိတဲ့သဘောလေးလှုပ်ရှားတဲ့သဘောလေးရဲ့မှတ်သိတဲ့သဘောလေး အဲ့သဘောလေးကိုပြီးပြီးရင်သိအောင်ရှုစရာအာယုံမောကို ရှုခံမောကိုရှုဉဏ်ကိုတင်ပို့တင်ပို့ပေးတာဘာလို့ပါလဲသမာသင်္ကပ္ပတင်ပို့ပြီးမှတ်ပါများတဲ့အခါကျတော့မှန်မှန်ကန်ကန်သိသွားတယ်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ကောင်းကားခြေလည်းမဟုတ်ဘူးဟေးသဘောလေးတွေပဲလို့သိသွားတာဘာလို့ပါလဲသမာဓိဋ္ဌိအဲ့လိုသိဖို့အတွက်ကြောင်းကြဆိုင်ပြီးတော့ရှုမှတ်နေရထိုင်လိုက်ထားလိုက်ဈဉ္ဉံလျှောက်လိုက် ပြင်းပြန်လျှောက်လိုက်ထိုင်လိုက်တော့ကြပြန်ထားလိုက်အဲ့လိုလုံလဝိရိယနဲ့ကာယကဝိရိယစေတသိကဝိရိယလည်းရှုမှတ်နေရလမ်းတော်တော့လည်းရှုမှတ်ရတယ်မတည့်ရတော့လည်းရှုမှတ်တယ်ထိုင်တော့လည်းရှုမှတ်တယ်အဲ့လိုကြောင်းပြဆိုင်ပြီးတော့ကြိုးစားနေတာတမ္မာဝါယမရှုတဲ့အာယုန်ကိုရှုသိစိတ်ကလေးမြုပ်ဝင်တော့အောင်စိုးစိုက်တာကတမ္မာတတိ တင်ငါတင်ငါတင်ငါပေါ်ရပေါ်ရအာဝန်ပေါ်မှာတင်ငါတင်ငါတီးတီသွားတာကတမာတမာဒီအလို့တမ9ရောက်အလို့လို့နာနော်ဆိုတော့တမာဝါယမရဲ့တမာတတိရဲ့တမာတမာဒီရဲ့တမာသင်္ကပ္ပရဲ့တမာဒိဋ္ဌိရဲ့ဒါရကမဲ့ခင်9ပါးအလို့တမ9ရောက်အဲ့ဒါရှုမှတ်တိုင်းရှုမှတ်တိုင်းသူတို့9ခုကစုပေါင်းလို့လို့ဒါတမာဒိဋ္ဌိကတော့ချက်ချင်းအာမပေါင်းသေးဘူးပေါ့ အဲ့ဒီတမ္မာဒိဋ္ဌိအားကောင်းတော့မှအာတဝတွေကိုပယ်နိုင်တယ်ပထမခေါင်းကြီးကိုပြောတာနော်တော်ဉာဏ်အမြင်ဖြင့်ဆိုတာပြောတယ်ဉာဏ်အမြင်ဖြင့်ဉာဏ်ဖြစ်ဖို့အတွက်သူ့ကိုထောက်ပံ့ပေးတာကယောနိတော်မနတိကာရအလုံးသွင်းမှန်ရမယ်ယောနိတော်မနတိကာရနဲ့ပညာနဲ့ဘယ်လိုကွဲပြားသလဲလို့ဟိုမိလင်ကပညာမှာမိလင်ကမင်းကြီးက ရှင်နာသပင်ကိုမေ့ထားတယ်ဘယ်လိုပြန်ဖြေထားလဲဆိုတော့ကောက်ပင်တွေကိုရိတ်တဲ့အခါမှာဘယ်ဘက်လက်ကစပားတွေကောက်ပင်ကိုပို့လိုက်တယ်ပို့ပြီးတော့မှညာဘက်လက်ကဒဇင်နဲ့ရိတ်ချလိုက်ဥပမာပေးတာဘယ်ဘက်လက်ကနေကောက်ပင်တွေကိုပွေတာကယောနိတော်မနတိကာရနဲ့တူတယ်ညာဘက်လက်ကဒဇင်နဲ့ရိတ်ချလိုက်တာကပညာနဲ့တူတယ် ရိတ်ချလိုက်တယ်ဆိုကိလေသာတွေကိုဖြတ်ချလိုက်တာမိစ္ဆာဒိဋ္ဌိတွေကိုဖြတ်ချလိုက်တာမောဟတွေကိုဖြတ်ချလိုက်အဲ့လိုဖြတ်ချနိုင်မှုအတွက်စုစည်းပေးတာကယောနိဒောမနတိကာရနှလုံးသွင်းမှန်မှဉာဏ်ပညာဖြစ်တယ်နှလုံးသွင်းမှားရင်ဉာဏ်ပညာမဖြစ်ဘူးဘာဖြစ်မလဲဆိုတော့မိစ္ဆာဒိဋ္ဌိဖြစ်နေယောဂီတို့အခုကြည့်ပါဒီကိုယ့်ရဲ့ကိုယ်တို့အားထုတ်တာကောင်းနေလောက်ကမြဲလုံနေရတဲ့ ဘယ်ထိလို့လို့ရတယ်ကွာကျန်တာသာထပြားထုတ်မယ်ဆိုတော့ဟောနှလုံးသွင်းမှန်သွားဘူးလားနှလုံးသွင်းမှန်သွားတော့ဆရာတော်ဥက္ကဋ္ဌဟောတာလည်းနာရတယ်ဦးဇင်းတို့ပြောတာလည်းနာရတယ်တရားလည်းအားထုတ်ရတယ်ဉာဏ်ပညာတွေမတိုးတက်ဘူးလားဆိုတော့ဟောအထိုက်ရောက်တိုးတက်လာတာဘယ်ဟုတ်တော့မလဲအဲ့ဒါပါလေယောနိသောမနတိကာရကြောင့်ဉာဏ်ပညာဖြစ်တယ်ဟာဘယ်ချိန်ကနာရတာပဲကွာအဖွေဖန်ထားရတာပဲ စက်တွေကောင်းနေတာပါဒီတိုင်းနာရတော့ညောင်းညာနေတယ်နောက်မှအခွေလေးအဲ့ရတဲ့မှာနာလိုက်ပြီးတာပဲအဲ့ရတဲ့နာတော့တဝက်တစ်ပဲပဲရှိသေးတယ်အဲ့ပြောတော့ခေါ်ခေါ်အဲ့မပြောတဲ့သူများဟာအဲ့ခံဒီတရားနာတယ်ဘုရားတို့တက္ကမကြီးတွေပြောပြလို့ကြာတပိတော့အိမ်မပြောရင်တရားဖွင့်လာရပဲအစရမတရားကို တော်တော်ဒီခါလေးရိုးသေးသေးဝါသနာဘာလဲညာတိုင်းညာတိုင်းပြီးတော့တရားနာတာပဲဆိုတော့တော်တော်ရင့်ကျက်နေတော့ဘယ်ဟုတ်မလဲသူကတရားနာတရားလေးနည်းနည်းလေးအာရုံစက်တယ်ဆိုအိတ်ပြောတော့ကောင်းတယ်အိတ်ဆေးပေါ်ရဒါပေမဲ့အိတ်မပြောတော့လွယ်တူတော့မဖုံးနဲ့တော့ဟိုငကြက်နဲ့အထဲလေးကိုတွင်းပြီးနာရင်နားထိကြိုက်တယ်ဟုတ်တယ်မလားအဲတော့ နောက်ပြီးတော့လည်းဘေးနားမှာဖွင့်ထားတော့သူများတွေသူများတွေပဲအနှောက်အယှက်ဖြစ်တယ်အဲ့တော့တရားလေးပဲမှတ်အိပ်ပါဟုတ်တယ်မလားอืมအဲ့တော့တရားတွေစက်တွေနဲ့နာရတာပဲဆိုတော့ပေါ့မသွားဘူးလားဆိုတော့တမယောဇနာတာနဲ့ယောဂီတို့လိုတရားအထုတ်ပြီးနာတာနဲ့တူပါမလားတူပါဗျာသူကနာတာတက်တက်ပဲရှိတယ်အလုံးမှမပါတာဟုတ်ဗျာယောဂီတို့ကလက်တွေနဲ့လုံးရတယ် လက်တွေ့လုပ်တာနဲ့နာတာနဲ့နီးစပ်နေတယ်ဟုတ်တယ်မလားအော်နီးစပ်တယ်ငါတို့တရားထုတ်တော့တို့လိုဖြစ်တယ်ဟောတာတို့လိုဟောကြိုက်တဲ့ဟာလည်းကြိုက်တယ်ပေါ့ဗျာမကြိုက်တဲ့ဟာလည်းမကြိုက်ဘူးပေါ့ဒါပေမဲ့ကိုယ့်အတွက်ညံမတိုးဘူးလားတိုးပါပါအဲအဲ့ဒါယောနိတော်မနတိကာရကြောင့်မတိုးလာပါလေဉာဏ်ပညာတိုးလာတယ်ယောနိတော်မနတိကာရဟာတရားထိုင်နေတရားအထုတ်မရတဲ့လောက်လေးတို့ကြိုးစားမယ်ဆိုတော့နှလုံးသွင်းမှန်သွားတယ် နှလုံးသွင်းမှန်သွားတော့တရားရင်းနာတရားတွေအထုတော့ဉာဏ်ပညာတိုးတက်တယ်ဒါအခုပွဲကိုပြောတာဟောဒီနေ့လုပ်ငန်းတွေမှာလည်းဒီလိုပေါ့ယောဂီတို့အလုတ်ကင်တွေသွားနေတယ်ယောဂီတို့တော်ကြကြအလုတ်ကင်တွေသွားကြအောင်လောက်ကန်နေသွားတဲ့အခါကျတော့နှလုံးသွင်းမှန်တဲ့ပုဂ္ဂိုလ်ကတရားကိုယ်လေးတွေထည့်သွားရတဲ့ချိန်လေးတရားနာရတဲ့ချိန်လေးတရားအထုတ်ဆိုတော့ဟောဓမ္မပဟုတုတတွေလည်းတိုးတယ်ဉာဏ်ပညာလည်းထိုက်ပြောင်မတိုးဘူးလားတိုးပါဘူးဗျာကုသိုလ်တွေလည်းမရဘူးလားဗျာမရပါဘူး ဘုရားတို့မနေ့တော့ကဆွမ်းစားတဲ့အခါမှာဝိပဿနာမရှိမှနိုင်ရင်ပါမှတ်ဖို့ပြောခဲ့တယ်အေးမမင်းဝန်တာပါတယ်မမမင်းတော့ဝန်မတာဘူးပေါ့ဒါတာတော်ရှင်မြတ်တွေကတော့သိပါတယ်ပြောရည်တို့ဓမ္မတွေသိဖို့အတွက်ကိုအပြင်လောကမှာကျတော့ဝိပဿနာအများအားမရှိနိုင်ဘူးလေမရှိနိုင်ရင်ဂုံတော်ကိုဆင်ញင်ပြီးတော့သုံးဆောင်မှာ သွားတာလာတာဂုံတော်ကိုဆင်ញင်မှာကားတွေမောင်းနေဂုံတော်ကိုဆင်ញင်မှာမေတ္တာပို့ပါဂုံတော်ဆင်ញင်မှာမေတ္တာပို့ပါအဲ့လိုဆိုရင်ကုသိုလ်တွေမလိုပါဘူးလားမလိုပါဘူးအဲ့ဒီကုသိုလ်တွေဟာဘယ်သူကိုထောက်ပံ့ပေးလဲဆိုတော့တမာဓိကိုထောက်ပံ့ပေးတယ်ကုသိုလ်များတဲ့ပုဂ္ဂိုလ်ဟာတရားအထုတ်ရင်မြန်မြန်တမာဓိရကုသိုလ်နဲ့ပြီးအကုသိုလ်များတဲ့ပုဂ္ဂိုလ်ကြတော့တတော်နဲ့တမာဓိမရနိုင် ဒါကြောင့်မလို့ဝိပဿနာလုပ်ဖို့အခြေအနေမပေးသေးရင်ကုသိုလ်များများဖြစ်အောင်ကြိုးစားကြကုသိုလ်များများဖြစ်တဲ့အလေးကျင့်ရသွားလို့ရှိရင်အဲဒီတမထအလေးကျင့်ဟာဟောစိတ်တွေပါမငြိမ်သက်ဘူးစိတ်တွေပါစိုးရင်ဘူးဆိုတော့တမထပွားလိုက်စိတ်ကလေးငြိမ်တော့ဝိပဿနာကူးလိုက်ဟောနောက်ခုသလိုမရဘူးလားတော့လေဒါကြောင့်မလို့တရားစခန်းဝင်နေဆိုတာဉာဏ်ပညာရသွားပါစေသွားလာတဲ့အခါမှာ ခီးသွားတဲ့အခါမှာပဲဖြစ်စေစေုံထဲမှာအလုပ်လုပ်တဲ့အခါမှာပဲဖြစ်စေကိုယ်အချင်းချင်းပေါ်မြတ်တာထားနည်းနည်းလေးအချိန်ရတာနဲ့ကုံတော်ပွားတာလို့ဝိပဿနာပွားတာလို့လို့ကိုယ်ချင်းချင်းဆက်ဆံတဲ့အခါမှာမေတ္တာစေတနာထားနောက်ပြီးတော့တရားဓမ္မတွေမှာဘေးရန်အန္တရာယ်များတယ်လို့ထည့်ထည့်မဟုတ်ဘူးလားအဲအဲ့ဒါလည်းသတိထားပေါ့ဘေးနဲ့အမြဲတမ်းကိုယ်ပြုံးပြနေပေနဲ့ဘေးရန်အန္တရာယ်ကင်းတယ်လို့ပြောလို့ရပါ့မလားတိကောက်ဝါကောက်ဟာ မြင်လွယ်တယ်ဟောသူပင်ကြီးကကောက်အောင်လားလူကောက်တာကိုသိပါ့မလားသိပါဘူးအဲလူကောက်တာကြောက်ဖို့ကောင်းတယ်တက်ပင်ကောက်တာလည်းဆိုးတယ်လူကောက်တာစိတ်ထဲမှာကောက်အောင်လားအဲ့ဒါမလို့ဘေးရန်အန္တရာယ်များတယ်အဲ့ဒီဘေးရန်အန္တရာယ်များတဲ့လောကကြီးမှာရောတတိလက်ကင်ထားရမယ်အများလားဘုံတော်ပွားတဲ့တတိမေတ္တာပွားတဲ့တတိအဲ့ဒါလည်းလက်ကင်ထားနည်းနည်းလေးချိန်ရရင်ရတယ်လို့တယောက်တည်းဆိုရင်ဝိပဿနာပွား ကားပေါ်မှာတော့ဝိပဿနာပွားတာတိတ်မပေါင်းဘူးဘာလို့ဆိုတော့လမ်းတွေဘာတွေကြည့်ရအန္တရာယ်များတယ်မလားကားပေါ်မှာဆိုရင်ဂုံမပွားတာကောင်းတယ်ကားမောင်းရင်းနဲ့မြစ်တံပွားတာကောင်းဝိပဿနာစိတ်ဝင်စားလို့ခန္ဓာပေါ်စိတ်ရောက်သွားရင်ဘာဝဉဏ်ပျောက်သွားတာနော်ဘာဝဉဏ်သိကြည့်လို့မရတော့ကိုခန္ဓာကိုယ်လည်းပဲစိုက်သွားရင်ဖြီးသွားတဲ့အခါမှာအဲ့လိုဆိုရင်အန္တရာယ်ဖြစ်တတ်တယ်အဲ့ဒါဂုံတော်ပွားဂုံတော်ပွားရင်းနဲ့ဘာဝဉဏ်လည်းကြည့်လို့ရမြစ်တံပွား ဒါကယောဂီတို့သွားရင်လိုင်းနဲ့အန္တရာယ်ကင်းအောင်ထည့်ပြောတာနော်အဲ့ဒါယောနိသောမနတိကာရပေါ့ဗျာယောနိသောမနတိကာရဘလို့ထောက်ပံ့ပေးပါလိမ့်ဉာဏ်ပညာကိုထောက်ပံ့ပေးအဲ့ဒီဉာဏ်ပညာဖြစ်ပေါ်လာမှအာတဝတွေကိုပယ်နိုင်တယ်တဲ့ဉာဏ်ပညာမရှိလို့ရှိရင်မိစ္ဆာဒိဋ္ဌိဖြစ်နေမဖြစ်သေးတဲ့အာတဝတွေဖြစ်နေတယ်ဖြစ်ပြီးသားအာတဝတွေတိုးပါလိမ့်မယ်ဉာဏ်ပညာကြီးမားလာလို့ရှိရင် မဖြစ်သေးတဲ့အာတဝတွေမဖြစ်အောင်တားလို့ရတယ် ဉာဏ်ပညာကြီးပါလားယောဂီဝိပဿနာအားထုတ်လို့အနိစ္စဒုက္ခအနတ္တတွေမြင်လာပြီးဖြစ်ချင်းပြည့်ချင်းတွေကြာနာမြင်လာရအပြက်တွေမြင်လာပြီးဆိုရင်လောဘဒေါသမောဟတွေပါမသွားဘူးလားပါသွားပါဘူးအဲဖြစ်နေတဲ့အာရောဂတွေကိုလည်းတားလို့ရဖြစ်ပြီးသားအာရောဂတွေလည်းဖြည်းဖြည်းလျော့လျော့လျော့လျော့သွားတယ်ဟိုစိတ်ထဲမှာအမြဲတမ်းတရားကိုမျက်နှိုးလာတယ်တဲ့တခါတည်းရုံးမထွက်နိုင်သေးတော့လည်းပဲအများနဲ့နေတော့လည်းပဲသူကတော့နေတာအများတည်းမှာပဲ လူနေခြုံကြစိတ်နေပုံပြအများနဲ့ရောရောနှောနှောနေပေနဲ့စိတ်ကတော့တရားအထုတ်ဖို့တရားအထုတ်ဖို့တရားအထုတ်ဖို့အများနဲ့စိတ်ချင်းမတူတော့အများမြင်တာပြောရရွှင်ရမြင်တာတိုက်ဒီပါရင်းညာနဲ့အဆောက်အဦတွေစင်ကာပူနိုင်ငံမှာဆိုကြည့်လိုက်လလပပတိုက်တည်နေဒါပဂရိမျက်စိနဲ့မြင်တာပေါ့ဗျာတရားမျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့ဘာတွေတွေ့ယုတ်တိနံနေယုတ်တိနံနေဆိုတော့ဘာသစ္စာဒုက္ခ ဒါပေမဲ့အမတန်ချမ်းသာတာပေါ့ဟုတ်ရလားဆိုတော့အဲ့ဒါတရားမျက်စိနဲ့ကြည့်တော့ဒုက္ခတွေပဲလို့မြင်လာလို့ရှိရင်တော့ပျော်မှလားလွတ်ချင်မှလားလွတ်ချင်မှပါအဲအဲ့လိုကြွာတော့တာပေါ့အများနဲ့မတူတော့အများစိတ်ကတစ်မျိုးတရားသမားရဲ့စိတ်ကတစ်မျိုးမတူအများရဲ့စိတ်ကတော့ပျော်စရာရှိဒီများပျော်ပျော်တာပဲ သူများကြောက်เสียရှိတယ်ကြောက်တာပဲသူများမမောเสียရှိတယ်မမောတာတရားဓမ္မသူများပြောတာတွေသူများမမောတာတွေပြောလည်းပြောမလဲမမောသူများတွေကြောက်လန့်နေတာလည်းမကြောက်လန့်ဘူးသူများတွေကြောက်တယ်လန့်တယ်ဆိုတာရေပေးမိပြီးတော့ကြောက်တာဟုတ်ကိရိတာဘေးတို့အာဟုတို့ဘေးတို့သူတို့မြင်မှမမြင်တာတန္တရာဘေးကိုမမြင်ဘူးတရားဓမ္မကြောက်တာကိရိတာကိုကြောက်တယ်အာဟုတို့တွေကိုကြောက်တယ်တန္တရာဘေး သမဏလင်မာကိုကြောက်တယ်အဲ့တော့အမြင်ချင်းမတူတော့အလုပ်ချင်းလည်းမတူတော့တရားသမားတရားလို့ကိုဦးစားပေးတရားမလုပ်တဲ့ပုဂ္ဂိုလ်ကတော့အာယုံ၅ပါးကာမဂုဏ်တရားလိုက်စားဖို့ဦးစားပေးတယ်ဟောလူချင်းတော့အတူတူပဲလမ်းလျှောက်တိုင်းကွဲမသွားဘူးလားအဲဥတီချက်ချင်းမတူတော့ဘူးမြင်အမြင်နဲ့အာသဝတွေပယ်ပုံပြောတာနော်ဆိုတော့အဲ့ဒီငါလေးပြန်ဆိုအောင်ဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့် ဆောင်စည်းခြင်းဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းတိခံရှောင်ရှားတိခံရှောင်ရှားပေဖြောက်ခါပေဖြောက်ခါဝါမြာခွန်နှဖြာဝါမြာခွန်နှဖြာတဗ္ဗတဝတဗ္ဗတဝသုဒ္ဓမသုဒ္ဓမဗုဒ္ဓဟောမိတ်ဟာဗုဒ္ဓ မိန်ဟာချမ်းသာသလိုနာလို့ရပါဉာဏ်ဖြင့်စောင့်သိခြင်းဆိုတော့ကောင်းစည်းလေးတော့စောင့်စည်းခြင်းမျက်စိနာနှာခေါင်းလျှာကိုယ်စိတ်ဓာရ6ပါးအတွင်းအာယတနာ6ပါးတတိပညာနဲ့စောင့်စည်းရမယ်တို့သီလဤ၄ပါးမှာအိန္ဒြိယတံဝရသီလသဘောမျိုးဖြစ်ပါတယ်မျက်စိနဲ့အစင်ကိုမြင်တဲ့အခါမှာနားနဲ့အသံကိုကြားတဲ့အခါမှာနှာခေါင်းနဲ့အနံ့ရှူရှိုက်တဲ့အခါမှာ ပါဇာနဲ့ရှာနဲ့ရတာတိထွေတဲ့အခါမှာကိုယ်နဲ့ထိတွေ့တရားတွေဘုဒ္ဓဘာဝနဲ့ထိတွေ့တဲ့အခါမှာစိတ်နဲ့ဓမ္မယုံနဲ့ထိတွေ့တဲ့အခါမှာတတိတမစဉ်တတိတမစဉ်ညင်ရှင်ပြီးတော့အမြဲတမ်းစောင့်သိရမယ်အကျမ်းအဖြစ်အာဟုသူတွေမဖြစ်အောင်အာဟုသူတွေမဖြစ်အောင်စောင့်သိရမယ်ဟောနောက်တနည်းအဖြစ်ကိလေသာတွေမဖြစ်အောင်စောင့်သိရမယ်မျက်စိနဲ့အစင်မြင်လိုက်တဲ့ အရှင်းလေးကလည်းလှတယ်မျက်စိကလည်းမြင်တယ်အရှင်းကကောင်းတယ်စိတ်ကမကောင်းမှုဆိုရင်ဘာဖြစ်တတ်လဲလောဘဖြစ်တတ်တယ်အရှင်းကလှတာဟုတ်အရှင်းကလှတယ်ကိုမျက်စိကလည်းပဲမြင်နေအောင် မြင်နိုင်တယ်ကမ်းမှမလို့ပဲမြင်တာဟုတ်အရှင်းကလည်းကောင်းတယ်မျက်စိကလည်းကောင်းတယ်စိတ်ကမကောင်းစိတ်ကမကောင်းဘူးဆိုတာယောဂီတို့စဉ်းစားကြည့်ရင်ဘာမရှိလို့မကောင်းဘူးပြောတာတတိပညာ တတိတံမစဉ်လေတော်အောင်တတိတံမစဉ်ကဟိုလက်ကင်မထားဘူးဆိုမြင်နိုင်မြင်နိုင်မြင်နိုင်အစင်းကောင်းရင်လောဘဖြစ်တယ်အစင်းမကောင်းရင်ဒေါသဖြစ်တယ်တခါတည်းရန်ကြရင်လည်းမောဟဖြစ်မောဟတော့အမြဲပါဝိတာပါပဲအစင်းကောင်းအတန်ကောင်းတွေဘာဖြစ်လို့တွေးရကြုံရတယ်ဆိုတော့အတိတ်တိတ်ကကုသိုလ်တွေလုပ်ခဲ့တာဟုတ်တော်တော်ကုသိုလ်ကောင်းမှုတွေလုပ်ခဲ့တော့သာသာရရပြည့်စုံတဲ့ပေါင်းရတဲ့ချမ်းသာတဲ့ လူများနဲ့ဆိုင်ကိုယ်တဲ့ဆင်းရဲတဲ့လူနဲ့ဆိုင်တော့ကိုချမ်းသာတာပေါ့ဗျာအဲ့လိုအတန်ကောင်းလေးတွေအဆင်းကောင်းလေးတွေတွေ့ရတယ်အတိတ်ကုသိုလ်ကြောင့်ကောင်းတာတွေတွေ့ရဟုတ်ပြီကုသိုလ်ကကြောင့်အဆင်းကောင်းကောင်းလေးတွေမြင်ရတဲ့အတန်ကောင်းကောင်းလေးတွေကြားရတဲ့ကိုယ်မှာတတိပညာမပါရဲ့ဒီမိမိရဲ့ကုသိုလ်ကြောင့်တွေ့ကြုံလာတဲ့အစင်းကောင်းအတန်ကောင်းလေးတွေဟာမိမိကိုဘာလို့တိုးပွားစေလဲ အဲဒီကိလေသာကိုတိုးပွားစေတယ်နောက်တစ်ဆင့်အကုသိုလ်ကိုတိုးပွားစေတယ်ကုသိုလ်အကုသိုလ်တို့သွားနာနော်တော်ဗောရိမာဗောရိမာကုသလာဓမ္မာပစ္စည်းမာနပစ္စည်းမာနအကုသလာနဓမ္မာနကေတင်စီဥပနိတိယပစ္စည်းနပစ္စယောရှေ့ပိုင်းရှေ့ပိုင်းကတော့ကုသိုလ်တဲ့နောက်ပိုင်းနောက်ပိုင်းကျတော့အကုသိုလ်တစ်ခါတည်းပြန်ဖြစ်တတ်တယ်ဒီတရားနဲ့ပြောရင်ဘာဖြစ်လို့ပါလဲတတိပညာနည်းလို့မရှိလို့ဟုတ်တယ်မလား အခုယောဂီဝိပဿနာရှုမှတ်တတ်ပြီဆိုတော့သတိပညာအမကောင်းဘူးလားအဲဆက်ကြိုးစားဖို့ပဲလိုတော့တယ်ဟုတ်တယ်မလားအမြတ်စွာဘုရားနိကျေးဇူးတော်ရှင်မာရိခရတော်ပြာကြီးဟောတဲ့ဒီကသတိပညာအပြည့်ဝပေးထားတာရှုမှတ်ယုံနဲ့မဟုတ်ဘူးဆင်းရဲနှုံတရားတွေလည်းပဲထည့်ပြောနေတာပဲအကုန်လုံးဟုတ်လားဝေယအောင်မနာရအောင်မဲ့ခုနကတော့ဆရာတော်ဥက္ကဋ္ဌဟောသွားတယ်မလားအဲ့တော့ဆင်ញင်ရမယ်တရားမလားအဲ့လိုများဆင်ញင်လိုက်မယ်ဆိုရင်တံဝေကဉာဏ်ရင်ဖြစ်ဘူးလား ဘာဝေကဉာဏ်တွေဖြစ်တယ်ဘာဝေကဉာဏ်တွေဖြစ်လို့ရှိရင်လောဘဒေါသတွေနည်းမသွားဘူးလားဗျာဟောယောဂီတို့ကတစ်ခါဝိပဿနာနည်းနဲ့မှတ်ကြရအောင်မြင်လို့ရှိရင်ဘယ်လိုမှတ်မလဲမြင်နေမြင်နေမှတ်မယ်ကြားလို့ရှိရင်အဲ့လိုရှင်းမှတ်လိုက်တဲ့အခါကျတော့ဟောအရှင်းသဘောမြင်တဲ့သဘောပဲမြင်တာလည်းသဘောပဲမြင်ပြီးတာလည်းသဘောပဲအခုပေါ်တယ်အခုပြောက်သွားတယ် အဲ့ဒီလိုများကြာကြာနာနာရှုမှတ်နိုင်မယ်ဆိုရင်မြင်နေမြင်နေပညာတွေတော့မရဘူးလားဗျာဟောသဘောတရားလေးပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်ပါပဲကွာပေါ်ပြီးပြောက်သွားတာဘာမှမမြဲပါဘူးဟောအနိစ္စ అను ပသနာဉာဏ်တို့ဒုက္ခ అను ပသနာဉာဏ်တို့အနတ္တ అను ပသနာဉာဏ်အခါတရံကြရင်မမြဲတာကိုသဘောပေါက်အခါတရံကြရင်ဆင်းရဲတာကိုသဘောပေါက်အခါတရံကြရင်လည်းအိုးမိမိလိုတိုင်းဘာမှမဖြစ်ဘူးအဆိုးမရတဲ့သဘောတွေပဲအနတ္တကိုတစ်ခါတရံကြသဘောပေါက် အဲ့တော့ဘာပဲသဘောပေါက်ပေါ့တခုသဘောပေါက်ရင်ဉာဏ်ပညာမရဘူးလားမရပါဘူးခင်ဗျာအဲ့ဒါတတိပညာလက်ကင်ထားတဲ့အခါတတိတန်ပညာလက်ကင်ထားတဲ့အခါကျမြင်နေကြတိုင်းနာနေချတိုင်းမှာရှုမှတ်နေရှုမှတ်နေရင်တော့အကောင်းဆုံးပေါ့ဒါပေမဲ့အလုတ်ကင်ကြီးလုပ်နေတော့လည်းအများအားမရှုမှတ်နိုင်မရှုမှတ်နိုင်ဘာလို့ရမလဲဆင်ခြင်ရမယ်ဆင်ခြင်ရမယ်လက်တွေ့ရှုမှတ်ဖို့ဆိုတာအခုလိုတရားပေါ်မှာရှုမှတ်နိုင်တာလေအပြင်ကျတော့တောင်းတောင်းရှုမှတ်ဖို့လွယ်ပါ အဲမလွယ်ပင်နဲ့အာမငယ်နဲ့သူတော်အောင်ပစ္စုပန်တဲ့တဲ့မရှုမှတ်နိုင်ရင်အနိစ္စဒုက္ခအနတ္တကိုဆင်ញင်မှာဝေရမယ်ဘေးနာရမယ်ဘေးတေရမယ်ဘေးကိုဆင်ញင်မှာအနိစ္စဒုက္ခအနတ္တကိုဆင်ញင်မှာရဟတယံဂုံတော်တွေကိုဆင်ញင်မှာမေတ္တာပွားပါမမြင်လဲရတယ်အရှင်ကောင်းကောင်းနေနေနေတို့ဉာဏ်ပညာနဲ့ဆင်ញင်ကြည့်အောင်နော်တိုက်ဒီကားလေးနဲ့အရှင်ကောင်းကောင်းနေမနက်ကောင်းကောင်းမွန်မွန်ခင်မီအဆောက်အဦကြီး အစားအသောက်တွေတွေ့ရတယ်ဟောဉာဏ်ပညာနဲ့ဆင်ခြင်ကြည့်အောင်ဒါအတိတ်တိတ်တုန်းကကုသိုလ်ကောင်းမှုတွေလုပ်ထားလို့ကုလိုကောင်းတာတွေတွေ့ကြုံခံစားရတာမလားမှန်ပါပါအဲ့တော့အတိတ်တိတ်တုန်းကကုသိုလ်ကောင်းမှုတွေလုပ်ခဲ့လို့ပြစ္ဆုတ်ပံမှန်လည်းကြိုးစားလို့ကုလိုကောင်းတာတွေတွေ့ကြုံခံစားရတယ်ဆိုရင်အခုကုသိုလ်ကောင်းမှုတွေလုပ်ရင်နောက်လည်းကောင်းကောင်းမွန်မွန်ခံစားလို့မကျိနေဘူးလားကျိနေပါဘူးတန်ခါထွတ်မြောက်တာကိုအတန်ထားလိုက်အောင်ဒါဆင်ခြင်တဲ့အပိုင်းပြောတာနော်အနုဒုက္ခနာမယ်ဆိုတကယ်လို့များ အကုသိုလ်တွေလုပ်ခဲ့ရင်ခုလိုကောင်းကောင်းမွန်တွေ့ကြုံခံရဖို့လွယ်ပါ့မလားမလွယ်ပါဘူးဗျာအကုသိုလ်လုပ်တဲ့ပုံကိုယ်တွေဆိုများသောအားဖြင့်စားရမယ်နဲ့တောက်ရမယ်နဲ့ဝတ်ဆင်ရလည်းမရှိဒုက္ခတွေရောက်မှာအများကြီးပဲချမ်းသာတဲ့သူတွေရှိတယ်လို့ဆင်းရဲတဲ့သူကပုံမများဘူးလားမများပါဘူးဗျာအဲ့ဒါတွေကိုဆင်ញံသုံးတတ်မယ်လို့ဩအတိတ်တုန်းကအကုသိုလ်တွေကြောင့်တချို့လည်းပဲပြစ္ဆုတ်ပံမှာလည်းပဲဆိုးွားကြတယ်ဒိတ်ကလည်းအာဟုဆိုပြစ္ဆုတ်ပံမှာလည်းမကောင်းတဲ့သူတွေနဲ့ပေါင်း အဲ့တော့ရှင်းရှင်းရဲရဲနဲ့တရားတွေကိုအသာထားပါတရားဓမ္မကိုအသာထားပါဘုရောကတော့မှပဲကောင်းကောင်းမွန်မနေနိုင်ဆင်းရဲဒုက္ခတွေရောက်ဟောတို့ကထိုက်လျောက်စာပညာတွေလည်းတတ်တယ်ကောင်းကောင်းမွန်နေရထိုင်ရစားတော့ပါတယ်ညမီးတို့ရတဲ့ရလိုက်တဲ့ဘွဲတွေလည်းရတယ်ဆိုဩအတိတ်ကကုသိုလ်ကောင်းမှုတွေပါခဲ့လို့ပဲကောင်းတာတွေတွေ့ကြုံနေရတယ်အဲ့တော့တန်ត្រာလဲမှာမထွက်ရသေးလို့နိဗ္ဗာန်ကိုမသွားနိုင်သေးလို့ကျင်လင်ရမယ်ဆိုရင် ရှင်းရှင်းရဲရဲဘဝကလွတ်ပြီးဘုလိုချမ်းချမ်းသာသာနဲ့ဆက်ပြီးကျင်လည်ဖို့အတွက်ဘာတွေများများလုပ်ရမလဲကုသိုလ်ကောင်းမှုတွေများများလုပ်ရမယ်အကုသိုလ်တွေကိုဘာလုပ်ရမလဲဒါရှင်းညင်တာတို့အောင်ဟုတ်လားအဲ့တော့ကုသိုလ်ကောင်းမှုတွေအများအောင်ဖြစ်အောင်ဆိုတော့ပိကန်းစွန်ကျဲတယ်ဆိုတာနေရာတကာမှာပိကန်းစွန်ကျဲလို့မရဘူးသွားလာနေဟုတ်တော့မလားအဲ့တော့အများအားကုသိုလ်ရအောင်မပွားမယ်အေးဘုံတော်တွေမေတ္တာတွေပွား သမထဝိပဿနာတရားတွေပေါ်อ่ะဘာဝနာဆိုတော့ကုသိုလ်ပဲမလားဆိုတော့ဒါနသီလဘာဝနာလေဒါနတဲ့သီလမြတ်တဲ့သီလတဲ့ဘာဝနာမြတ်တဲ့ဘာဝနာမှာလည်းသမထတဲ့ဝိပဿနာဝိပဿနာမလုပ်နိုင်နေထားသမထပွားများအားထုတ်နေမယ်ဆိုရင်ကုသိုလ်တွေအမြဲတမ်းရမနေဘူးလားရနေပါဘူးအဲကုသိုလ်တွေအမြဲတမ်းရနေတာပဲကိုယ်ဘယ်နှစ်သိမလဲမသိဘူး ဒီနေ့ရှိလို့တေရတယ်ပဲထားအောင်ကုလို့အများကြီးနဲ့ဆိုတော့စိတ်မအေးရဘူးလားစိတ်အေးရပါဘူးအဲဒါချင်းချင်းတုံတရားကိုပြောတာတော်အောင်ဟုတ်လားဉာဏ်အမြင်ဖြင့်ဆိုတာပြောနေတာနော်တော်ဉာဏ်အမြင်ဖြင့်ဥနာစောင့်သိခြင်းမှလည်းပဲအဲ့ဒီဉာဏ်အမြင်ပါလာတာမျက်စိနဲ့မြင်တဲ့အခါမှာသတိပညာနဲ့စောင့်သိပါနားနဲ့အတန်နဲ့ကြားတဲ့အခါမှာသတိပညာနဲ့စောင့်သိပါနှာခေါင်းနဲ့အနံ့နဲ့တိုက်ဆိုင်တဲ့အခါမှာလည်းဉာဏ်ပညာမြင်တဲ့သတိပညာနဲ့စောင့်သိပါ မျက်ဒီကမျက်စိနားနှာခေါင်းလျာကိုယ်စိတ်နဲ့ဟောဘက်ကအစင်းအတန်အနံ့အရသာထိတွေ့တရားကြံတွေ့တရားအတွင်းအာယတနာ6ပါးနဲ့အပြင်အာယတနာ6ပါးတိုက်ဆိုင်နေတိုက်ဆိုင်နေတိုက်ဆိုင်နေမြင်သိစိတ်တို့ကြားသိစိတ်တို့နံသိစိတ်တို့ဝိညာဉ်6ပါးဖြစ်တယ်အဲ့လိုဖြစ်တိုင်းဖြစ်တိုင်းတတိပညာပါရင်ဟောကုသိုလ်တွေဖြစ်တယ်တတိပညာမပါရင်အာကုသိုလ်တွေဖြစ်မယ်တဲ့ဒါကြောင့်မလို့တော်အောင် အမြဲတမ်းသတိပညာလက်ကင်ထားရင်ဉာဏ်ပညာလည်းရမယ်ကုသိုလ်လည်းရဉာဏ်မြင်ဖြင့်ဆောင်သီးခြင်းနောက်ပြီးတော့မိဝဲသုံးဆောင်ခြင်းဟောမိဝဲသုံးဆောင်တာနေ့တိုင်းမိဝဲနေရတယ်နေ့တိုင်းမိဝဲနေရတယ်စွမ်းသင်္ကန်းကြောင်းစေရဟန္တာတော်များဆိုရင်တော်တော်လို့ဆိုလည်းပဲအစာတောက်စားတာတို့အဝတ်ဝတ်တာတို့အနေထိုင်နေရတာတို့ဆေးတွေပဲသုံးဆောင်ရတာပစ္စည်းလေးပါပဲထားပါအဲ့လိုသုံးဆောင်နိုင်သုံးဆောင်နိုင် တတိပညာနဲ့မြန်ရှုမှတ်ပွားများပြီးသုံးဆောင်မယ်ဆိုရင်သုံးဆောင်နိုင်သုံးဆောင်နိုင်ကုသိုလ်တွေမရဘူးလားဟောဒါနဲ့ပို့ပြီးတော့အားကောင်းနိုင်ဥပဒနာပေါ်တော့ဉာဏ်ပညာတွေလည်းမရဘူးလားအဲ့တော့မိဝဲသုံးဆောင်တဲ့အခါမှာတတိပညာပါရင်မဖြစ်သေးတဲ့အာသောတွေမဖြစ်ဘူးတားထားလို့ရဖြစ်ပြီးသားအာသောတွေရော့ရော့ရော့ရော့သွားတယ်အချို့ဆရာတော်ကြီးတွေတော့ ဝိပဿနာမလုပ်နိုင်တာတော့မှသူတို့နီးပေးထားတယ်အမြဲတမ်းခုံတော်ပွားတယ်။သမင်းစားမဲ့ခုံတော်နဲ့အဲသူတို့ဆရာတော်တန်ဃာတော်တွေဆိုဆုံးဖုံးပေးတယ်ပေါ့ဆုံးဖုံးပေးလဲခုံတော်ပွားပြီးတော့ဖုံးပေးတယ်။အဲရေချိုးတယ်ပဲခုံတော်နဲ့အဲအပေါ်ပန်းသွားမယ်ခုံတော်ပွားနေ။อืมအဲ့မပြောမချင်းပွားတယ်။ခုဝိပဿနာတို့ပွားတယ်လို့ပေါ့။အဲ့ပြောပွားမှာပဲ။ပြန်နိုးလာခုံတော်နဲ့နိုးလာ။ကျော်လည်းဗုဒ္ဓသနာနဲ့စာမင်းနဲ့ အချို့ကလည်းပဲသောဘဝဣတိပိအရဟံနဲ့အချို့ချို့ဆရာတော်ကြီးတွေကြီးညိုဖို့ကောင်းတာပြောတာဟုတ်လားသူဘောဓိထောင်ဆရာတော်တို့ဘာလို့ဆိုအမြဲတမ်းဂုဏ်တော်ပွားဒါကြောင့်မလို့ဆရာကြီးအများကြီးတည်သွားနေချို့ဆရာတော်တွေဆိုလည်းတောင်တန်းသာသနာပြုဆရာတော်ဘုရားကြီးဆိုလည်းမေတ္တာအမြဲတမ်းပွားတယ်ဒါအတူယူပါမယ်ဆရာတော်ကြီးဒီမှာအဲအဲ့လိုဂုဏ်တော်ပွားတာလေယောဂီတို့ကဝိပဿနာမပွားနိုင်သေးတဲ့အခါယောဂီတို့ကအလုတ်ကံကြီးများနေတာဟုတ်တယ်မလား လောကနိများမပွားနိုင်သေးတဲ့အခါမှာအမြဲတမ်းဂုဏ်တော်သုံးဖို့မေတ္တာပွားနေရင်အာသဝတွေကိုတားထားရမရဘူးလားဟိုမညံပုံညံမရသေးတော့ချုပ်ပြောင်းအောင်လို့လုပ်လို့မရသေးဘူးသမထတားရမရတော့အဲ့နောက်ကြတော့မှဝိပဿနာဒီသမထအရှိန်နဲ့သမာဓိအရှိန်နဲ့ဝိပဿနာပွားများနိုင်ပြီဆိုရင်ဟောမက်တီဖူတွေကတော့ဟောသူတို့နဲ့ဆိုင်နဲ့ဆိုင်ရဆိုင်ရသောတာပန်ဆိုတဲ့သောတာပန်နဲ့ပတ်သက်တာ တရားကံဆိုတော့တရားကံနဲ့ပတ်သက်တဲ့အာဘဝတွေကုန်မသွားဘူးလားအဲအခုဒါဉာဏ်အမြင်ဖြင့်ဆောင်သီးခြင်းမြူဝဲတော့ဆောင်ခြင်းနောက်ပြီးတော့စာအုပ်ကလေးပြန်ကြည့်လိုက်ပါအဲဒီခံရှောင်ရှားပဲဖြောက်ခါဒီခံမှာရောယူနိုင်လေးနည်းနည်းပို့ဆိုတော့ဒီခံမှာဒီခံရှောင်ရှားပဲဖြောက်ခါတယ်လို့မလားရောယူဒီခံမှာတဲ့အချမ်းမူလေးဒီခံမှာ อืมအပြောဆိုအပြောဆိုလည်းသိခံကိုဘလောက်ပဲကောင်းတာလို့လို့ကဲ့ရခံရတတ်တယ်ပြောဆိုခံရတတ်တယ်ဘာဖြစ်လို့လဲဆိုတော့အတိတ်တိတ်ကကိုလည်းပဲသူများကိုလိုပြောခဲ့တာမလားအဲဒါကြောင့်မလို့ပဲဖြစ်လောကဓာတ်နေဆိုတာကိုဘလောက်ပဲကောင်းကောင်းမိမိကမကောင်းလို့ပြောခံရမှာမဟုတ်ကောင်းနဲ့ပြောခံရရောရီတို့အခုတရားထုတ်တာမကောင်းဘူးလားဗျာမှန်ပါဗျာဒါပေမဲ့ပြောလွတ်ပါလွတ်ပါ မလွတ်ဘူးပြောမှာပဲဒါမျိုးရှားကြံပြောတာပဲအပြစ်ပြောကျင်တဲ့လူကလေမိပြောကျင်တော့အပြစ်ပဲရှားကြံပြောတာပဲအဲ့တော့ဘလို့ပဲပြောပြောပြီးတော့မလုပ်ရမယ်ဒီခံရမယ်ဒီခံတဲ့စိတ်ကိုအမြဲတမ်းနှလုံးသွင်းလို့ရှိရင်ဒီခံမှများရင်မဖြစ်သေးတဲ့အာသောကလေမဖြစ်တော့ဖြစ်ပြီးသားအာသောကလေအဲရော့သွားလိမ့်မယ်တဲ့တော့ရှောင်ရှားတဲ့ရှောင်ရှားလေးပြောလိုက်ပါဦး ရှောင်ရှားဆိုတာကရှောင်ရှားတဲ့အရာကိုအဝိရရှောင်ရှားငါတရားသမားပဲဆိုပြီးတော့ရှောင်ရှားတဲ့အရာတွေကိုမရှောင်ရှားပဲမလုပ်အောင်မကောင်းတဲ့အိမ်တို့အခုခေတ်ပစ္စည်းတွေကအများကြီးပေါ်မကောင်းတဲ့ကားတွေမကောင်းတဲ့အဆင်းတွေကိုမကြည့်အောင်မျိုးသားဆိုအမျိုးသမီးဟာအများကြီးမကြည့်အောင်မကြည့်ကြကောင်းနေတယ်မျိုးသမီးဆိုလည်းမျိုးသားနဲ့ပတ်သက်တာမကြည့်အောင်ရှောင်ရှားမှာပြောတာနော် တို့ဟိုမဇ္ဈိမနိကေကတော့ဘာတွေရှောင်ရှားခိုင်းလဲဆိုတော့ဟိုတေတောက်တေတင်းကုတ်တို့ဟာလားမကောင်းတဲ့အိမ်တွေတို့သတင်းသုံးပေါ်တွေတန်လျာဖြစ်မယ်နေရာကိုမသွားနောက်ပြီးတော့ရုပ်မာတဲ့မိတ်ဆွေမပေါင်းအောင်ရုပ်မာတဲ့မိတ်ဆွေဆိုတာကမကောင်းတာတွေကိုအားမေးတယ်ကောင်းတာကြရင်တားတယ်သူများတတမသူများဥစ္စာခိုးမယ်အရင်တော့မဖေးရမယ်ဆိုရင်တို့အားပေးတယ်တိတ်အားပေးတာ သူတို့ဘုံလုံးလုံးမယ်ဆိုရင်သူကဒါပြီကောင်းမလုပ်စေချင်ဘူးအဲ့လိုယုံမှန်တဲ့ပုံကိုယ်ကြီးမပေါင်းပါဝိဝိရှောင်ရတယ်စင်ချမ်းနေမြင်းချမ်းနေဝိဝိရှောင်ရတယ်ငါတရားဓမ္မပဲဆိုပြီးတော့မကောင်းတဲ့တတ္တဝါကြီးတွေ့တယ်ဆိုရင်ဘောဝိဝိရှောင်မှကို့မှာအဘိညာဉ်နေပါလေရသေးတာမဟုတ်ဘူးတကိုးရသေးတာမဟုတ်လို့အဲ့နဲ့မဖြစ်နိုင်ဘူးလားအဲကံကိုယုံပြီးတော့စူးပုံတက်မှနေတယ်စူးပုံတက်နေစူးစူးမှာပဲဟုတ်တယ်မလား ကို့မှာတကုတ်ပိန်ညမှာရမှာမရသေးတာဟုတ်ကဲ့တကုတ်ပိန်ညရရင်တော့အကြောင်းမဟုတ်ဘူးလေဘဲတက်နေနေကိုတကုတ်ရှိတာဟုတ်တကုတ်မရှိသေးတဲ့အခါကျရင်ရှောင်းရမယ်မကောင်းတဲ့နေရာလေးမကောင်းတဲ့မြောင်းလေးရေလုံမြောင်းလေးအဲရေလိုးမြောင်းလေးမကောင်းတဲ့အန္တရာယ်ရှိတဲ့နေရာဟိုမှာရေညစ်တွေနဲ့ချောကြနေတဲ့နေရာလေးဒါလေးရှောင်ရမယ်မြတ်စွာဘုရားအပြည့်စုံဟောထားတာမြတ်စွာဘုရားဉာဏ်တော်အမတန်ကြီးလို့ပေါ့ဒါလည်းရှောင်တော့ဘာဖြစ်မှာလဲတရားမှန်နေတာပဲ ဟာဒါလည်းမရောင်တော့ကျိုးတာတော့ကန်းတာတော့ပဲ့တာတော့ဖြစ်မသွားနိုင်ဘူးလားအဲ့တရားအားထုတ်ရတာကောင်းပါဦးမကောင်းတော့ဘူးရောဒါကြောင့်ရှောင်နဲ့ရှောင်လိုက်တဲ့အရာတွေစင်ကြမ်းမြင်းကြမ်းနေဒါကြောင့်အဲ့ကြမ်းတဲ့နေရာတွေရှောင်သွားတယ်အဲရုပ်မှာဟိုမှာလေမုန်တိုင်းတိုက်တယ်လေစင်နမောင်းကြီးတိုက်တယ်ရှောက်လိုက်ကြီးလားဘေးရန်အန္တရာယ်များတဲ့ကြားတယ်အဲ့ဒါကြီးရှောက်လိုက်တော့ဟောထိကြထိကြမှုတွေမလာဘူးလား အဲဒါအန္တရာယ်ဖြစ်မှာအန္တရာယ်ဖြစ်မှာဟာဆိုရှောင်းอ่ะဒါလူတွေကဒီတိုင်းပဲအန္တရာယ်ဖြစ်မှာဟာဆိုရင်ပို့ပြီးကြည့်ကျင်တယ်မမွေဆိုတော့မွေအဆိတ်ရှိတာမသိဘာလားမသိသွားကစားကျင်တယ်လက်နဲ့တို့ခြေောက်နဲ့တို့ဟိုကကြိုက်ပေါ့ကြိုက်တော့အန္တရာယ်ဖြစ်ဘူးလားအဲအဲ့တော့ဘေးကအန္တရာယ်ဖြစ်မဲ့ဟာကိုဘာလုပ်ရမလဲရှောင်ရမယ်ကြော်ရုံနဲ့စဉ်းစားကြည့်ရင်ဘေးကအန္တရာယ်များများဖြစ်နေတာဘာမှဖြစ်မဖြစ် ကိလေသာဖြစ်မဲ့အရာတွေမလားဆိုတော့မျိုးသားဘုံမျိုးသမီးဘုံမျိုးသားမျိုးသမီးအတတ်နိုင်ဆုံးရှော်လည်းမကောင်းဘူးလားဒါဝိသုတို့ပြောတိုင်းခေါင်းညိနေရမလို့တေချာစဉ်းစားကြည့်ကိလေသာဖြစ်လို့နောက်ကဒုက္ခတွေဆက်တဲ့ဖြစ်တာမလားအဲ့ဒီကိလေသာကိုအစိုးရကတားထားမိမလောင်ငင်ကတားဆိုလို့တားထားမယ်ဆိုရင်ဒီအမျိုးသားတွေလည်းအကုန်လုံးသောတာပန်တရားဟန်နေဖြစ်နေမိရအရင်လောင်သွားတော့မလက်ထံဖြစ်တာ အမျိုးသမီးတွေလည်းဖြစ်နိုင်တာပဲအမျိုးသမီးတွေစိတ်ကောင်းစိတ်မဲ့တွေရှိလို့စိတ်ကလေးတွေနှုံးညံ့မိလောင်မှတော့မရတော့မိလောင်မှလည်းမိရဲ့ဇက်တိုက်လောင်နေရောအဲ့တော့အဲ့ဒါလောင်တဲ့သူတွေကိုအားမကြနဲ့မလောင်မှသေးတဲ့သူတွေဟုတ်တယ်မလားအဲမလောင်လို့တွန့်လိမ့်နေတာဘာအားမကြနဲ့ကြာအဲ့ဒါရှောင်ရှားဆိုတော့ပြောတာနော်ဆိုတော့ရှောင်ရှားပါတဲ့ငါကုသိုလ်ကောင်းတွေလုပ်နေတာပဲဆိုပြီးစိတ်ကိုအလိုမလိုက်နဲ့ စိတ်ကိုအလိုလိုက်ရင်စိတ်ဟာမကောင်းတဲ့နေရာကိုတွန်းပို့ဘာပတမေရမတိမနောမှာတော့အဲ့တော့မကောင်းတဲ့နေရာတွန်းပို့တော့စိတ်ခိုင်းနိုင်မလုံးနဲ့ဘလူခိုင်းတာလောက်ရမလဲဆိုတော့ဉာဏ်ခိုင်းတာလောက်ပါဉာဏ်ဆိုတော့ဘုရားဟောတဲ့တရားကိုနားထောင်နေဉာဏ်ပေါ့ဗျာဟုတ်တယ်မလားဉာဏ်ခိုင်းတဲ့အလုပ်ကိုလုပ်ပါတဲ့တူတူမှလားဘုရားတို့ဟောတဲ့သူဟောနာတဲ့သူအကုန်လုံးကစိတ်အလိုလိုက်ခဲ့လို့ဒုက္ခရောက်မှာလားမှန်ပါ ဆက်ပြီးတော့ဒုက္ခမရအောင်စိတ်ခိုင်းနေစိတ်ခိုင်းနေဆိုတော့အဝိဇ္ဇာတဏှာခိုင်းတာကိုပြောတာဟာလားအဝိဇ္ဇာတဏှာခိုင်းနေမလို့ပါနဲ့ဟိုနိုင်ငံသားမှာအချို့မလို့ဥစားမှာလေမြန်မောကလေကြီးမှာပါပဲနဲ့ခုံချတယ်ဘာဖြစ်လို့ခုံချတယ်သူများတွေထင်ကြီးအောင်ဟောသူများတွေထင်ကြီးတဲ့အနောက်မှာရင်သေးရောမလားနောက်ပြီးတော့ကျောင်းသားတွေကိုအတလွတ်တနတ်နဲ့သွားပြစ်တယ်နာမည်ကျော်ကြအောင်ဟိုနာမည်ကျော်သူများတွေသေးကုန်ပြီတတ်ပြစ်တယ်ဗျာ ဒါစိတ်အလိုလိုက်ရမှာဆိုတော့အာယုမာဘကာမုံတွေကသူ့လိုက်စားကြတယ်အကြီးကျယ်လိုက်စားကြတာအဲ့စိတ်အလိုလိုက်တဲ့အခါကျတော့ယောဂါတွေဆွဲအာစိတ်တွေဖောက်ပြန်အောက်နောက်ကျတော့မသေးသေးမနဲ့စောစီးဒေကုံဒေကုံညရမှာအဲ့ဒါဘာအလိုလိုက်လို့လဲစိတ်အလိုလိုက်လို့ သူတို့အောင်လို့လဲစိတ်အလိုလိုက်ပြီးတော့အိတ်နိုင်မနေပါနဲ့ရထိုင်လိုလိုနဲ့ပေါ့ဗျာရထိုင်လိုနဲ့မိပြီးတော့ငိုင်းတယ်စိတ်အလိုလိုက်ရမရဘူးလားဆိုတော့အေးဒီနေ့တော့မတော်ကြရအောင်